ယနေ့ဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေအတွက်အမှတ်ရပွဲများမှတ်သားပွဲများလေ့လာအတူယူပွဲများလဲပါတဲ့နန္ဒမာတာတာယကမာကြီးရဲ့အကြောင်းနဲ့ကျင့်စဉ်တရားတွေဦးဇင်းတို့ဒီနေ့စွန့်နိုင်သမျှဟောပြပါမယ်ဦးဇင်းတရားကောင်းစဉ်အနေနဲ့ အတုယူပွဲရာနန္ဒမာတာဆိုတဲ့ကောင်းစဉ်နဲ့ဦးဇင်းဟောပြပါမယ်။ပါတယ်လေအတုယူပွဲရာနန္ဒမာတာနန္ဒမာတာဆိုတဲ့ဒကမာကြီးရဲ့ဘဝနဲ့ကိုကျင်တရားတွေဦးဇင်းတို့ဒကာတော်မတွေလည်းပဲဩသာသနာဆိုတာဒီလိုကြင့်ရင်ဒီလိုရတယ်ဘဝဆိုတာဒီလိုတွေနေရတယ်ဆိုတာလေးတွေ ပို့ပို့ပြီးတော့တိလာဖို့ရဲ့နော်နောက်ပြီးတော့အာကြအတုယူပွဲပေါ့နော်ကိုယ့်ရဲ့ရှေ့ကသူတော်ကောင်းတွေသူတော်ကောင်းတွေကိုကြည်ပြီးတော့အာကြအတုယူပွဲအဲ့ဒါကိုဦးဇင်းတို့ယဟန်တော်တွေထဲမှာဆိုရင်တဲ့အရှင်သာရိပုတ္တရာမထေမြတ်ကြီးကဲ့သို့အာကြအတုယူပွဲကောင်းတယ် အရှင်မမောက်ကလမထေမြတ်ကြီးတို့လိုယဟန်တော်တွေထဲမှာဘိက္ခုနီတွေထဲမှာ ဆိုလို့ရှိရင်ခေမာထေဒီတို့ဥပလွန်ထေဒီမြတ်ကြီးတို့သူတို့ကို အတူယူသင့်တယ်တဲ့ဘိက္ခုနီမတွေဆိုရင်ယဟန်နေဆိုရင်တော့အရှင်သာတိပုတ္တရာတို့အရှင်မောက်ကလန်တို့အမျိုးသားတွေထဲမှာဆိုရင်တော့စိတ်တကြွယ်တို့ဟထဝါလကတို့ဆိုတဲ့ဥပဒကာကြီးတွေ သူတို့ကိုအတူယူသင့်တယ်တဲ့အမျိုးသမီးတွေထဲမှာဆိုရင်တော့နော်ခုတ်စုတ်တရာနော်ဘုဒ္ဓလောကဦးဇင်းတို့တာမဝရီဇတ်တော်ထဲမှာပါတဲ့ခုတ်စုတ်တရာအခုနန္ဒမာတာအဲ့ဒီဒကမာကြီးတွေဟာ အမျိုးသမီးများအတွက်အတူယူစင်းတဲ့ပုံကိုယ်တွေပါနော်ရမို့ယနေ့နန္ဒမာတာဆိုတဲ့ဒကမာကြီးအကြောင်းနဲ့ပတ်သက်ပြီးတော့ ဦးဇင်းတို့နာယူကြရအောင်တရားတော်ရဲ့အခြေခံအစကတော့ပထမဦးဆုံးနန္ဒမာတာဓကမာကြီးနေတဲ့နေရာနဲ့ကတော့တခြားစီရာစခဲ့တယ်ဏိဒန်းလေးကတော့เนาะတာဝဋ္ထိမှာမြတ်စွာဘုရားသတင်းသုံးနေတဲ့အချိန်တာဝဋ္ထိမြို့နဲ့ဟောရာဇဂျိုမြို့ဆိုတာအဝေးကြီးပဲ ရာဇဂျိုမြို့ကနေတာဝတိရဲ့ဟိုးဘက်ချမ်းမှာနီပေါ်ကိုသွားတော့မြတ်စွာဘုရားခရီးနှစ်လတိတိသွားခဲ့ရတယ်သူရဲ့ကပိလဝတ်ကိုပြန်တော့ကအဲ့ဒီကပိလဝတ်နေပြည်တော်နဲ့အခုတာဝတိနဲ့ဆိုတာတိတ်မဝေးတော့ဘူးဦးဇင်းတို့တာဝတိကနေပြီးတော့ကာစီဘော်ရာဖြတ်ရင်ဟိုဘက်နီပေါ်ရောက်သွားတာပဲအဲ့တော့မြတ်စွာဘုရားသတင်းသုံးတဲ့တာဝတိဆိုတဲ့နေရာနဲ့ ဩရာဇဂျိုမြို့ဆိုတာ55ယူဇနာအဲ့ဒီဝိညာဉ်လောက်ဝေးတယ်တာဝတိယယူဇနာအဲကပိလဝတ်နဲ့ရာဇဂျိုယူဇနာ60လို့ပြောတာ哦အဲ့တော့55ယူဇနာလောက်ဝေးတဲ့ခရီးအဲ့ဒီရာဇဂျိုရဲ့တောင်ဘက်မှာဦးဇင်းတို့ဝေလူကန္တကီဆိုတဲ့မြို့ကြီးရှိတယ် ဝါးတွေနဲ့ကာယံပြီးတော့ထားတဲ့မြို့လို့ဆိုတာပဲဝါယုံမင်းနေပေါ်ပုံပေါက်တယ်ဘာလို့လဲဆိုတော့ရာဇဂျိုကလည်းဝေလူဝနဝေလူဝန်ကြောင်းအဲ့မှာလဲဝါတော်ကြောင်းအဲ့ဒီရာဇဂျိုကနေတောင်ဘက်ဆိုတော့ဦးဇင်းကအရင်အဲ့ဘက်တွေနေလာတော့ဦးဇင်းကတော့ဒီစာလေးကြည့်တော့ခံမနာတော့အခုဂျီလောင်းဂျီလောင်းနဲ့ခေါ်နေတဲ့နေရာထင်တာပဲအဲ့ဒီနေရာကဘာလို့လဲဆိုအခုဆိုရင်ဦးဇင်းတို့ကအမြဲတမ်းအမှတ်ရတာခါကြာမုတ်နေရောင်းတာ နာလန္ဒာကနေပြီးရာဇဂျိုသွားပြီဆိုရင်အဲ့ဒီမြို့ရောက်ပြီဆိုအကုန်လုံးခါကြမုံနေတခါတည်းပြားကောင်ကြီးတွေအကြီးကြီးတောင်းနဲ့နေတာပဲအဲ့ဒီအချိုတွေလာလာစားကြတာအဲ့ဒီမြို့ရောက်ပြီဆိုရင်အဲ့ဒါအခုလဲဥဒေကတော့ခံမနာတော့အဲ့ဒီမျိုးဝဉ္ဉင်လေးပဲဖြစ်မှာနာလန္ဒာနဲ့ရာသကြိုနဲ့မဝေးဘူးအဲ့ဒီကြားထဲမှာအဲ့ဒါကြည်လောင်းဆိုတဲ့မျိုးလေးရှိတယ်အဲ့ဒီဝဉ္ဉင်လောက်မှာနေမှာပေါ့ရာသကြိုရဲ့တောင်ဘက်တခိဏဂီရီ တောင်ဘက်အရက်နော်အဲ့ဒီမှာဝေလူကန်တကီဆိုတဲ့မြို့လေးအဲ့ဒီမြို့မှာအခုတက္ကမကြီးနန္ဒမာတာသူကမာတာဆိုတာအိန္ဒိယစကားအရအမေကိုခေါ်တာဦးဇင်းတို့အိန္ဒိယမှာနေတဲ့အခါကျတော့အဲ့ဒါအမေဆိုမာတာကြီးဖေဆိုရင်ပီတာကြီးမာတာကြီးပီတာကြီးတို့ကအခုချိန်ကြီးအဲ့လိုပဲသူက စကားသုံးကြတာမာတာဆိုတာအမေနန္ဒမာတာဆိုတာနန္ဒဆိုတဲ့သားလေးရဲ့အမေတဲ့ဒကမာကြီးကအဲ့ဒီမြို့မှာနေတယ်အင်ပတန်မကိုချင်းသီလာအကောင့်တဲ့ဒကမာကြီးအဲ့ဒီဒကမာကြီးနေတဲ့မြို့နဲ့ဟောမြတ်စွာဘုရားကတာဝဋ္ထိမှာမြတ်စွာဘုရားဝါလာ တရင်ကျိုးကထိန်နေပြီးပြီဆိုတဲ့အခါကျတော့မြတ်စွာဘုရားကယဟန်တော်များမကြခင်ခီးထွက်မယ်အလုံးပြင်ဆင်ညအဲ့ဒီဝေလူကန္တကီမြို့ဘက်ကိုသွားကြမယ်ဆိုတော့အနာတပိန်တထဲကြီးကလည်းအဲ့ဒီမြို့ကအဝေးကြီးပဲသွားတယ်ခရီးတော်မှနှစ်လနီးပါးလောက်သွားရမယ်ခရီးတွေ အသွားနဲ့အပြန်နဲ့မြတ်စွာဘုရားဒီပြန်ရောက်ဖို့ဆိုရင်အဝေးကြီးပဲငါတို့ဖះကိုဖူးမြော်ခွင့်ရမှာမဟုတ်ဘူးအရှင်ဘုရားအရှင်ဘုရားမရှိရင်ကြောက်ကြီးတွေကခန့်ချောက်ပြီးတော့ဒီမှာအရှင်ဘုရားတရင်သုံးပေးပါဘုရားတခါကြီးမလျှောက်နဲ့ဘုရားရှင်နေဆိုတာတတ္တဝါအလုံးအတွက်ပွင့်ထွန်းပေါ်ပေါက်လာခဲ့ရတာ တတ္တဝါတွေအလုံးရဲ့အကျိုးကိုပဲကြည်ရတယ်နာတပိန်တည်းဘာမှဆက်မလျှောက်ရဲဘူးတခါကောသလမင်းကြီးကလည်းအရှင်ဖျားတပည့်တော်တို့အရှင်ဖျားမရှိရင်ဒီမာကြီးကကြောင်းနေရ6ခန်းနေတာဖျားအရှင်ဖျားအဝတ်ကြီးမကြွပါနဲ့တခါကြီးမလျှောက်နဲ့ဖျားရှင်နေဆိုတာတတ္တဝါတွေအတွက်ပဲကြည်ရတယ်တခါကြောင်းမာကြီးဝိသခါတို့ကလည်းလာပြီးတော့ရှောက်ကြ မြတ်စွာဘုရားအကုန်လုံးငြင်းပြီးတော့ရဟန်းတော်များကိုခီးသွားဖို့ပြင်ဆင်ခိုင်းထားတယ်နာတပိန်တတိယလည်းငါတော့ဖះနဲ့အကြာကြီးဝေးကွာရတော့မယ်ဖះနဲ့တွေ့ရတော့မှမဟုတ်တော့ဘူးအိမ်မှာထိုင်ငုံလေးပေါ်ထိုင်ပြီးမှိုင်းနေတယ်သူ့အိမ်ကကြွန်မအခိုင်အစီပုံနာအမျိုးသမီးလေးอ่ะအရှင်တထေမင်း ဘာဖြစ်လို့မြန်မှိုင်းနေရတာတော့ငါမပြောခြင်းပါဘူးဟာမြတ်စွာဘုရားခရီးကြွတော့မှာဩဘာဖြစ်လို့တော့မြတ်စွာဘုရားခရီးမှာအကြာကြီးမြတ်စွာဘုရားနဲ့ငါတို့နဲ့တွေ့ရမှာမဟုတ်တော့ဘူးအဲ့ဒါကြောင့်မို့ငါဘုရားမဖူးပဲမနေနိုင်ဘူးဒါကြောင့်မို့ငါမှာစိတ်တွေညက်နေရအရှင်တထေအဲ့ဒါဆိုမြတ်စွာဘုရားကိုသူတားပေးမယ်ဩနင့်နဲ့ဘယ်လိုလုပ်ဖြစ်ပါလဲ ကဲတားပေးပါမယ်ကဲရရင်ဘယ်ခွင့်ရေးပေးမှလဲပြောစမ်းပါရှင်တတိကဲကြုံအဖြစ်ကနေကိုလွတ်စေဗျာဖရာတော့အဲ့လိုသွားတောင်းမှနိုင်ရင်ကဲရှင်တတိအေးအေးချမ်းချမ်းသာနေတော့တခါတည်းအနာတပိန်တထေအိမ်ကနေပြီးတော့ဟိုးဇေတဝန်ကျောင်းဆိုတာမြို့ရဲ့အနောက်တောင်တော့မှာရှိတယ်တာဝတိမြို့ရဲ့အနောက်တောင်တော့ အဲ့ဒီအနောက်တောင်တော့မှာရှိတဲ့ဇေတဝန်ကျောင်းကိုအဲ့ဒီပုံနာဆိုတဲ့ကျွန်မလေးကတခါတည်းပြေးတာမြတ်စွာဘုရားလည်းတန်ဃာတော်ရှင်သူမြတ်တွေနဲ့အကုန်လုံးအဲ့ဒီမှာခရီးထွက်ဖို့ရာအတွက်အလုံးပြင်ဆင်ပြီးတော့အဲ့ဒီမှာမုတ်ဥဘက်ကိုထွက်မယ်လဲလှုပ်ရအရှင်ဘုရားရတ်တော်မူပါအောင်ဖေရရတ်တော်မူပါအောင်ဖေရမြတ်စွာဘုရားအနေရာရှင်ဘုရား ခရီးမကြွပါနဲ့ဖះဖះရှင်နေဆိုတာတတ္တဝါတွေအတွက်သွားတာจิตသမီးရဲ့အရှင်ဖះအရှင်ဖះခရီးမကြွဘူးဆိုရင်တပည့်တော်အတွက်ကုသိုလ်တရားတွေအများကြီးတပည့်တော်လှုပ်ဖွင့်ရတော့မှာဖះတပည့်တော်အရှင်ဖះထံမှာတရဏဂုံနဲ့၅ပါးသီလတွေကိုအမျက်မပြတ်ကိုတပည့်တော် ဆောက်တည်ပြီးတော့ကိုတပည့်တော်ကုသိုလ်တွေပြုပြစေဖရာအရှင်ဖရာမကြွလို့ရှိရင်တပည့်တော်အတွက်ကုသိုလ်တရားတွေအပြည့်အဝတပည့်တော်လှုပ်ခွင့်ရတော့မယ်ဖရာအရင်လှုပ်ခွင့်မရဘူးလေဩမနဲ့အစောကြီးဆိုမြစ်ရေမြစ်မှာသွားပြီးတော့ရေခတ်ရတယ်အိမ်ကလူတွေအတွက်ချမ်းချမ်းအေးအေးဘလောက်ပဲနေနေနားကျင်လို့မနားရဘူး သူတစ်ပါးရဲ့ကြုံကိုသီလဆောက်တည်ခြင်းလို့ဆောက်တည်ဝင်မရတဲ့ဘဝပါဖေရတရားတွေကိုနာယူဖို့အရာအတွက်တပည့်တော်အခွင့်မရမရတဲ့ဘဝပါဖေရဆုံးကတ်ခြင်းလို့ကတ်ခွင့်မရတဲ့ဘဝပါမြတ်စွာဘုရားအခုဘုရားတပည့်တော်ရဲ့ရှောက်ထားမှုကို အရှင်ဘုရားခွင့်ပြုမယ်ဆိုရင် တပည့်တော်အဲ့ဒီအခွင့်အရေးတွေတပည့်တော်ဘဝမှာ အကုန်ရတော့မှာဖရာတဲ့ဒါကြောင့်မို့မြတ်စွာဘုရားတပည့်တော်တောင်းပန်ပါတယ်ဖရာမြတ်စွာဘုရားချက်ချင်းကြောင်းနဲ့ပြန်လှည့်ဝင်တယ်ယဟန်တော်တွေအကုန်အံ့ဩကုန်တာအနာတပိန်တထေးလျှောက်လို့လည်းမရဝိသာခာကြောင်းမာကြီးလျှောက်လို့လည်းမရကောသလဘယင်ကြီးကိုယ်တိုင်လျှောက်လို့မရတဲ့မြတ်စွာဘုရားက ဒီကြွန်မာလေးရှောက်လိုက်လဲရှောက်လိုက်ရောချက်ချင်းကြောင်းနဲ့ပြန်ဝင်ကြွပြီးတော့တခါတည်းလှဲ့ဝင်ပြီးတော့ကဲတာတိပုတ္တရာနဲ့မောက်ကရန်တို့ဟောဒီခရီးကိုမင်းတို့ဦးစီးပြီးကြွဖို့မင်းတို့ပြင်တော့ကဲတန်ဃာတော်တွေကိုလည်းအဲ့ရှေ့ကဓမ္မတာလာမှာခဏစုဝေးခိုင်းလိုက်တရားနာနေတဲ့ဓမ္မတာလာရှိတယ်အခုတာဝတိမှာမြတ်စွာဘုရားသတင်းသုံးတဲ့ဂန္ဓာကုတိကျောင်းရဲ့ရှေ့က အဲ့ဒီမှာအုတ်ခုံကြီးမြင့်မြင့်ကြီးနဲ့အဲ့ဒါတရားဟောတဲ့နေရာကြီးအဲ့ဒီဓမ္မတာရမယဟန်တော်တွေစုဝေးလိုက်ဆိုပြီးတော့စုဝေးခိုင်းပြီးတော့ဓမ္မဂရုဘိခဝေတထာဂတာဓမ္မဂါရဝါရသော်ပြဒါလေးပဲပြောပြီးပြန်ကြွသွားဘာလို့လဲဆိုတော့ယဟန်တော်တွေကဒါလောက်ကြော်မာလေးလျှောက်တာကြမှာဖះဘာလို့လက်ခံတာတော့စာတုံးကညင်းနေပြီးတော့ အဲ့ဒီမှာမြတ်စွာဘုရားပြောလိုက်တဲ့စကားလေးကခြေသားတော်တဲ့ငါဘုရားရှင်နေဆိုတာတရားကိုအလေးမြတ်ထားတယ်တဲ့တရားကိုအယုသေးပြုတယ်ဟောဒီကျော်မဆိုတဲ့ပုံနာဆိုတဲ့အမျိုးသမီးလေးကိုမြတ်စွာဘုရားအခုလိုက်လျောလိုက်ရင် သူ့ဘဝတသက်တာလုံးကောင်းကျိုးတွေသူအကုန်ရတော့မှာ ဒီကလေးမရဲ့ဘဝမှာဒါနတွေပြုခွင့်သီလတွေစောင့်တည်ခွင့်နောက်ဆုံးအဲ့ဒီကလေးမဘိက္ခုနီမကြီးပြုတ်ပြီးတော့နောက်ဆုံးယဟန္တာမကြီးဖြစ်သွားတယ်အဲ့ဒီအခွင့်အရေးတွေကိုမြတ်စွာဘုရားတပ်ပင်ညုတာရွှေညံတော်ကြီးနဲ့ကြည်ပြီးမြင်လို့ဒီနေ့တော့ငါရဲ့သမီးတော်လေးကိုငါချီးမြှောက်လိုက်တော့မယ်ဆင်းရဲတာတွေမကြည်ဘူးချမ်းသာတာတွေမကြည်ဘူး ဓမ္မကိုတကယ်လုံမဲ့ပုဂ္ဂိုလ်ကိုမြတ်စွာဘုရားကြည်တာဖះရှင်ကိုတော်မြတ်ကြီးတွေဆိုတာတဲ့ဓမ္မကိုအလေးမြတ်ထားတယ်ဓမ္မကိုအယုသေးပြုတယ်ဟောဒီငါရဲ့ချစ်သမီးလေးကအဲ့ဒီဓမ္မကိုလောက်တော့မှာမို့တဲ့ဂတိတွေပေးနေမြတ်စွာဘုရားမကြွဘဲနဲ့တရင်သုံးလိုက်ရင် သူ့ဘဝတသက်လုံးကျွန်ဖြစ်ကလည်းလွတ်ပြီ တသက်လုံးကောင်းမှုတွေပြုခွင့်ရပြီတဲ့သူ့အတွက်ဓမ္မတွေတိုးတက်တော့မယ်ကြီးပွားတော့မယ်ချမ်းသာတော့မယ်ဘဝဒုက္ခတွေလွတ်တော့မယ်ကလေးမလေးကကျွန်ဘဝရောက်ရပြီမဲ့ပါရမီရှင်ဩပွင့်ခဲ့တဲ့ဖျားလဲစုလောက်ဖျားတွေအကုန်မှီခဲ့ပြီးတော့ဘိက္ခုနီမှာဖြစ်ပြီးတော့ဓမ္မကတိကတရားတွေဟောပြောခဲ့တဲ့ပုဂ္ဂိုလ်ကြီး ဘဝတစ်ခုမှာမန်နေမာနတွေအာကြည့်ပြီးသူများကိုနှိမ်ခဲ့တဲ့မကောင်းမှုအကုသိုလ်အကျိုးကအကျိုးပေးလိုက်လို့ဒီဘဝမှာသူကြုံဖြစ်နေရ။အော်ပညာကလည်းထက်မြက်လိုက်တာ ပြောမနေနဲ့။မနဲ့စောကြီးသွားပြီးတော့ရေသွားခတ်တယ်။အော်ဟိုမှာတခါတည်းတက္ကသိုလ်ကြီးတယောက်ကလည်းတခါတည်းမနဲ့အစောကြီးရေတွေစိမ့်။အရှင်ဘာတွေလုပ်နေတော့ ကျမတို့မြေဒီမှာသူများအိမ်အစေခံဘဝမှုချမ်းချမ်းပူပူဘာမှငင်းလို့မရဘူးအစောကြီးလာရေခတ်ရအသင်ဘယ်သူမှခိုင်းတာမဟုတ်ဖက်နဲ့ဘာလို့ဒါဒီလောက်အေးတဲ့နေရာကြီးလာပြီးငုတ်တုတ်ထိုင်နေရတာလဲငါအာကုသိုလ်တွေကုန်အောင်လို့ရေမျောနေတာတဲ့နော်ရေစိအာကုသိုလ်တွေကုန်သွားမှာမို့တဲ့ရေစိလို့အာကုသိုလ်ကုန်တယ်ဆိုရင်နဲ့အရှင်စဉ်းစားရမှာအောင်နေရေထဲကငါကပို့ပြီးတော့မကုန်တော့ဘူးလားတဲ့သူတို့ကတသက်လုံး ကျေတဲ့နေတာလေးတဲ့ကျေတဲ့ကငါပေါ်ပြီးတော့ကုံပါပေါ့တဲ့အဲ့ဒီလိုအကုသိုလ်တာကုံရိုးထုံးတာဆိုလို့ရှိရင်အဲ့လိုတာရေဆေးလို့ကုံတယ်ဆိုကုသိုလ်လည်းကုံပါပေါ့တဲ့ရှေ့ရှိတဲ့ကုသိုလ်တွေလည်းအကုန်ရေနဲ့စိတ်ပါသွားမှာပေါ့တဲ့အကုသိုလ်တောင်ပါသေးရင်ပြန်စင်းသားသမ်းပါနော် तू ကတရားပြလိုက်တာစင်းသားသမ်းပါတဲ့မကောင်းမှုဆိုတာကိုကကြောက်တယ်ဆိုရင် ၊ကွယ်ရလည်းမလုံနဲ့၊မျက်မှောက်လည်းမလုံနဲ့မကောင်းမှုဆိုတာအတိတ်လည်းမလုံနဲ့အနာဂတ်လည်းမလုံနဲ့ကာယကံအဖြစ်လည်းမလုံနဲ့ဝစီကံအဖြစ်လည်းမလုံနဲ့မနောကံအဖြစ်လည်းမလုံနဲ့အာကုသိုလ်ကြောက်တယ်ဆိုရင်အဲ့ဒီလိုကာယကံလည်းရှောင်းဝစီကံလည်းရှောင်းမနောကံလည်းရှောင်းကွယ်ရလည်းရှောင်းမျက်မှောက်လည်းရှောင်းအတိတ်လည်းရှောင်းအနာဂတ်လည်းရှောင်းအဲ့လိုရှောင်ပြီးတော့နေရတယ်ရေထဲသွားပြီးစိတ်ယုံနဲ့ဘယ်ရမှာလဲဆိုတော့အာဒီလောက်ပညာတော်တဲ့ကလေးမဆိုတခါတည်း သူ့အဲ့မှာဘေးနားမှာချပုံထားတဲ့အဝတ်ကိုတောင်လှူလိုက်တယ်တဲ့မယူပါဘူးတဲ့မယူပါဘူးမယူပါဘူးသူဟာတကယ်အမြင်မှန်ရသေးခြင်းလို့ပြောတာပါဆိုပြီးတော့အဲ့ဒီမှာနာမည်တွေကြေးသွားတယ်တော်လိုက်တာဒီကလေးမလေးကပညာတက်လိုက်တာဆိုတော့အခုလဲအနာတပိန်တထဲကိုအခါတည်းလျှောက်ပြီးမြတ်စွာဘုရားလာတောင်းမှတော့မြတ်စွာဘုရားအဲ့ဒီပုံနာရဲ့ဇကားကိုကြည်ပြီးနားထောင်ပြီးကဲချက်သမီးကိုငါဒီဘွားတော့ကဲတင်တော့မယ်ဆိုတဲ့စိတ်နဲ့ ကြောက်နဲ့ချက်ချင်းပြန်လှည့်ပြီးတော့အရှင်သာရိပုတ္တရာအရှင်မောက္ကလမထေမြတ်ကြီးတို့ကိုအဲ့ဒီခရီးစဉ်ကြီးလွတ်လိုက်တယ်တဲ့အရှင်သာရိပုတ္တရာရဲ့အရှင်မောက္ကလရဲ့မထေမြတ်ကြီးတို့ကအဲ့ဒီတာဝတိယနေပြီးတော့တွေ့တဲ့ရွာတွေမှာတရွာဝင်တရွာထွက်ဆွန်ခံချီချင်းသွားရတဲ့ခရီးနော်လာပေါင်းများစွာအခုခေတ်ကြီးမှာတော့ရှားသွားပြီဦးဇင်းတို့ငယ်ငယ်တုန်းကတော့ ဦးစင်းကအဲ့လိုတွေသွားခဲ့ရဘူးတဲ့ဦးစင်းရဲ့ငယ်ဆရာရင်းကဦးစင်းတို့သင်္ကန်းဝတ်တဲ့အချိန်မှာဖက်နဲ့လည်းမစီရသေးဘူးထီးလည်းမဆောင်ရသေးဘူးလှဲလည်းမစီရသေးဘူးအဲ့ဒီတော့ကလှဲလဲစီးခွင့်ကျမကြီးမကောင်းရင်တော့စီးခွင့်ပေးတယ်ကြံတဲ့အချိန်ဆိုကိုယ့်ခြေတော့ကိုသွားဆရာတော်ကကြောင်းတိုက်တွေအများတီထောင်ထားတယ်တော်တွေတောင်းတွေနေရာအနှံ့ရှိုးလေးနေရာမိုင်20မိုင်30အဲ့ဒါဝေးတဲ့နေရာတွေဆိုတော့တခါလေး ဦးဇင်းတို့ကအဲ့လိုပဲညဆိုလို့ရှိရင်ဘယ်ဓမီမှလည်းမပါဘူးညသွားနေကြဆိုသွားတတ်တယ်အဲ့ဒါအုပ်စုလိုက်နှစ်ပါးသုံးပါးတခါလေလဲ၄၅ပါးတော်လန်ခီးတွေသွားတော်ကြီးတွေတဲပဲမှာအဲ့ဒါသူ့ဟာသူမေတ္တာလေးတွေပို့သွားတော့ဒါလောက်တောတွေတောင်နေမွေပေါ်တဲ့နေရာတွေမနှင်းမိဘူးတောတွေတောင်နေဒီတိုင်းပဲအဲတခါလေး -30 30ခရီးဆိုရင်တွေ့တဲ့ရွာအဲ့နာလေးမှာဆွန်ကန်ကျင်ရောက်ရင်ရွာတဲ့ဆွန်လေးဝင်ခံ ဒါဟာလေအဲ့နာတုတ်တန်တို့နီးရတစ်ပင်အောက်တို့ဝင်းဆုံဖုံပေးပြည့်ဆက်ကြွအဲ့လိုနဲ့ကြွရတာအင်မတန်မှအဲ့ဘဝလေးတွေပြန်တွဲမိရအယံဝမ်းသာတယ်နော်အဲ့ဒါညရောက်ပြီဆိုရင်ည10နာရီလောက်ရောက်ပြီဆိုရင်အဲ့တွေ့တဲ့တစ်ပင်တို့တခါတလေအဲ့နာအာလက်ဇင်ရိုးတွေတို့အဲ့နာလေးမှာပဲအဲ့ဒါတပိတ်လေးတွေဘေးချပြီးတော့ကျိနော်အဲ့ဒါမျိုးလောက်ရတခါကြတော့လမ်းသွားရင်းနဲ့ ဦးဇင်းကအဲ့တုန်းက12နှစ်13နှစ်အရွယ်ရှိပြီအိတ်ချင်တာခကြီးကလည်းတနေ့ကုန်မနဲ့မိုးလင်းကနေပြီးတော့ထွက်ခဲ့တာရွာလေးတရွာဝင်ဆွန်ခံဆွန်စားဆွန်စားပြီးတော့နေခင်ခကြီးသွားအဲ့ဒါ9နာရီလောက်ကျော်ရှင်ဖျားပင်မလှပြီကျင်းညသူအာတို့ဒီနာရွာလေးကြော်ပြီးမှကျဲရအောင်ပါသွားရင်သွားရင်သွားရင်သွားရင်နဲ့ရွာကလည်းမရောက်နိုင်မရောက်နိုင်နဲ့ဆိုတော့ကလေးဆိုတော့ကြာတော့ဒန်းမခံနိုင်တော့ဘူး လမ်းသွားရင်လည်းအိပ်ပြော်လမ်းသွားရင်လည်းအိမ်ငိုက်သွားတဲ့အခါကျတော့လေကစင်းကဟိုမြေသာခဲကိုခြေတော့ကသွားတိုက်လိုက်တော့ခြေမကအဲ့ဒီခြေသေးကကျွတ်ထွက်သွားတာဓမီကလည်းမပါဘူးအဲ့ဒါနဲ့ဦးဇင်းကတော့ခြေတော့တော့တခုတော့ဖြစ်သွားပြီခြေတော့ကကဲသွေးပူနေတော့မထူးပါဘူးဒီတိုင်းပဲဆက်ပြီးလမ်းလျှောက်သွားအဲ့ရွာရောက်တော့ရွာဆူတကားကြီးတွေလှုပ်ထားတော့ အဲ့နဲ့ဒကာကြီးတို့အဆောင်တွေကိုဒကာဖွင့်ပေးပါဦးသူတို့ကလည်းတခုတည်းမြကြောက်တော့ဘယ်သူတော့ဘယ်သူတော့နဲ့မေးတော့ဘုန်းကြီးတို့ပါဆိုပြီးတော့အဲ့ရဦးစင်တပါပြောဘာလို့ချင်လို့လဲဟိုဘက်ကိုသွားမှာမို့အဲ့ဒါရွာတကားပိတ်ထားလို့ပါဆိုတော့သူတို့ကရွာလူတွေဓာမီတွေနဲ့လာပြီးတော့ထိုးကြည့်ဦးစင်တော့ဓာမီမပါဘူးလေညလည်း10နာရီထိုးကနာနီဖြစ်နေဓာမီမပါတော့သူတို့ကဓာမီတွေနဲ့ထိုးကြည့်တော့ဘုန်းကြီး၄၅ပါးဖြစ်နေတော့အရှင်ဖျားတို့ဘယ်ကကြွားကြတာလဲဆိုအဲ့ဒီမှာဒဇယ်နယ်ဘက်သွားမလို့ဆိုပြီးပြောရင်းနဲ့ အန်တမတမကြွဖျားဆိုပြီးတော့လောက်တော့မှသူတို့ကဓာမိနဲ့ထိုးလိုက်တော့ဥစဉ်ခြေတော့မြင်တာဟာကွင်းကွင်းခြေတော့သွေးတွေရဲနေပါလားအဲ့ဒီကြမှာဥစဉ်တွေကဟာကွင်းဘာဖြစ်တာလဲစောစောကလမ်းလာရင်းနဲ့အိတ်ငိုက်သွားပြီးတော့တိုက်တာဖျားလို့ဟောဗျာပြောတော့မပြောပဲနဲ့ဆိုတော့ခြေတော့ကကြည့်လိုက်တော့ခြေသားကကြွတ်ထွက်သွားပြီခြေသားကကြွတ်ထွက်သွားတော့တကားလေးအဲ့ဒါနဲ့အိမ်ပြင်းပြီးတော့ဟာကွင်းကွင်းလာဖျားဟောလုံးဦးမယ်ဆေးဝိုင်းလုံးဦးမှာဆိုပြီးတော့ တော့ဆိုတော့ဘာရှိမှလဲပယုတ်စီနဲ့တခါတဲ့လူပြီးတော့တခါတဲ့ခြေထောက်ကိုအဝတ်စီပေးတာအဲ့ဒီကြမှာတက်လိုက်တဲ့ဝေဒနာပြောမနေနဲ့လမ်းကိုမလျှောက်နိုင်တော့ဘူးဟိုဘက်ကျတော့ရှင်ဖះမရဘူးလမ်းလျှောက်လို့မရတော့ဘူးကျိန်းအောင်မှာပဲဆိုပြီးတော့အရာနဲ့တောင်မိုလေးဘေးမှာထပြီးကျိန်းတာဝေဒနာတက်တော့ညအဲ့လိုကမရမနဲ့၄နာရီရတော့ဦးစင်အဲ့ဆရာဦးစင်ကထထထတရားထိုင်နေ ဟာရှင်ပြဒီလောက်ပင်ပနေတာကိုတရားလည်းထိုင်ခိုင်းသေးတာပဲအရှင်ပြကြောင်းမှာနေတိုင်းမနေ့၄နိုင်ဆိုတရားထိုင်ရတယ်လေမနေ့၄နိုင်ရနေ6နိုင်တရားထိုင်ရတယ်နေကင်း3နိုင်4နိုင်တရားထိုင်ရတယ်ည7နိုင်10နိုင်တရားထိုင်ရတယ်တရားထိုင်တဲ့ချိန်ကတနေ့ကို3နိုင်ရာထိုင်ရတာဆိုတော့သူတို့ကခကြီးဘလောက်ပန်းပန်းအဲ့ဒါပန်းလည်းထိုင်ရတာပဲအဲ့ဒါထာထာတရားထိုင်ဆိုတော့မမမမဆိုပြီးတော့အဲ့ဒါနဲ့ထားပြီးတော့တရားပြန်ထိုင်ကြအဲ့ဒါမနေ့ကျမ 6နိုင်လောက်ကျွန်တော်အဲ့ခီးသွားရတာဘဝမှာအမှတ်တရတွေပေါ့နော်ငယ်စဉ်ဘဝကဆရာကောင်းသမားကောင်းနေနဲ့နေခဲ့ရတယ်တော်တွေတောင်းနေတဲ့မှတရားတွေကျင့်မျိုးစုံနေခဲ့ရတဲ့ဘဝတွေ့တဲ့ရွာမှာဆွန်းနေခံအဲ့ဒါမျိုးတွေဆွန်းခံစားငယ်စဉ်ဘဝအခုခေတ်တော့ရှားသွားပြီအခုတော့လဲနေဘက်ပြန်ရောက်ရင်အခုကဘုန်းကြီးတွေကအကုန်ကားတွေတဝီဝီနဲ့ယူရဲဆိုတော့ငယ်ငယ်တော့ဟာမျိုးလဲမရှိတော့ပါဘူးအဲ့ဒီရတာလဲမတွေ့တော့ပါဘူးလို့ငယ်တော့ကတော့ဦးဇင်းတို့ ဒုတင်73မျိုးဆိုတာဟိုဦးဇင်းတို့ဆိုရင်ဟိုပန့်တကူဒုတင်လောက်ပဲကြံတယ်ကြံတဲ့ဒုတင်လည်းအကုန်ဆောက်တည်ဘူးတယ်ဒါခါတဲ့ညဆိုရင်လွင်တီကောင်းနေမှာသွားပြီးတော့အဘောဂတိကဒုတင်နေဆောက်တည်ကြတစ်ပင်ရင်းနေဝါရပင်ရင်းနေမှာနေပြီးတော့ရုခမှုဒုတင်နေဆောက်တည်ကြအဲ့ဒါအကုန်လုံးမျိုးတုံတန်ဃာတော်တရားရှစ်ခေတ်ကတော်တော်ကျင့်ကြတယ်ကျင့်ကြတယ်ကျင့်ကြတရားတွေကိုအဲ့ဒါကြောင့်မို့လဲအဲ့ဒီခေတ်ကဆိုကြောင်းထဲမှာတချို့လေဥစဉ်တွေဆိုအကြားတွေအမြင်တွေကစရနေကြတာ ဘာတွေဘသူဘာလာမရစအကုန်သိနေကြတာအဲ့ဒါမျိုးတွေဒီဖြစ်ကြအခုခေတ်တော့တဖြည်းဖြည်းတဖြည်းဖြည်းနဲ့ရှားလာပြီအဲ့ဒါမျိုးတွေအဲ့လိုတွေဖြစ်တာเนาะအခုလည်းပဲဦးဇင်းကဒီဇတ်တော်လေးဟောမယ်ဆိုတော့ငငယ်ကအဲ့ဒီကြက်ငယ်ရတာလေးတွေဩမထေမြတ်ကြီးတွေတလာဝဲနှစ်လာနီးပါးဒီခီးတဲ့ကြီးတွေကြွတာဘလောက်ပင်ပန်းကြမလဲတွေ့တဲ့ယွာတွေเนาะ အဲ့ဒါဝင်ပြီးတော့တွေ့တဲ့ရဝမှာဆုံးခံရတယ်တွေ့တဲ့ရမှာစားရတယ်နော်ရေဆိုတာလည်းအခုပြောသလိုပေါ့တခါများဆိုအဲ့လိုတော်လန်ခီးသွားသွားရင်းနဲ့ရေရရှာလို့ကမတွေ့မတွေ့တော့နောက်ဆုံးအဲ့မှာ6ရိုးလေးတစ်ခုရှိတော့အဲ့6ရိုးလေးထဲမှာလိုက်ရှာတော့ရေလေးကတွင်းလေးကတူးထားတယ်ဒါပေမဲ့ပိုးကောင်တွေကလည်းကြာလို့ရေကလည်းဆာလွန်းအားကြီးတော့ဘလို့မှမရဘူးပါလာတဲ့ရေသေးလေးနဲ့ပဲကဲငံငံတူးတူးဒီလိုပဲတောက်ခဲ့ရတာ အဲ့လိုဘဝမျိုးတွေပေါ့နော်ရှေ့ကမထေမြတ်ကြီးတွေဆိုလဲတော်လန်ခီးတွေသွားနေရတယ်ဆိုတော့ဒါဘလောက်ဆင်းရဲမလဲဘလောက်ပင်ပန်းမလဲကြည့်နော်တတ္တဝါတွေအတွက်ဒကာဒကမတွေအတွက်တရားတွေကိုရသေးခြင်းလုံးလို့တရားတွေပေးခြင်းလုံးလို့ဒါသာသနာကိုမြတ်စွာဘုရားအပင်ပန်းခံပြီးတော့တခါတည်းပြုတ်နေတာယဟန္တာမထေရကြီးတွေသူတို့တရားနဲ့သူတို့အေးဆေးဆေးနေလို့ရနေတာမနေနိုင်ရှာဘူးသူတို့တရားနဲ့သူတို့နော် အဲ့တော့ယဟန်တော်တွေအဲ့ဒါယာနဲ့ချီပြီးတော့မြောင်များစွာရှင်သာရိပုတ္တရာတော်နဲ့တရပိတရတရပိတရကြွားကြကြွားကြကြွားကြရင်းနဲ့အဲ့ဒီမှာတဲ့ဝေလုကန္တကီမြို့ကိုရောက်ခါနာနီကြတော့နန္ဒမာတာတက္ကမကြီးကဘာလုပ်နေလဲဆိုတော့သူကညကြတော့တရားထိုင်တယ်ညကြတော့ တရားတွေထိုင်တရားတွေထိုင်ပြီးတော့ကဲငါမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့ပါရာယနတုတ်တံဆိုတဲ့အဲ့ဒီတုတ်တံကြီးကိုငါရွတ်ဖတ်ပြီးတော့ပူဇော်အောင်မယ်ဆိုပြီးတော့ပါရာယနတုတ်တန်ကြီးကိုညာဥယံလွန်တဲ့အချိန်မှာတက္ကမကြီးကပူဇော်တာပါရာယနတုတ်တန်ဆိုတာကဘာဝရီဆိုတဲ့ ပုံနာကြီးကသူ့ရဲ့တပည့်အကြီး16ယောက်အဲ့ဒီတပည့်အကြီး16ယောက်နဲ့အောက်ကတယောက်တယောက်တပည့်ပေါင်း1000လောက်ရှိတယ်အဲ့ဒီပုံကိုယ်တွေကိုမြတ်စွာဘုရား လောကမှာပွင့်ပြီလို့ကြားတယ်ဘုရားကို ဟောဒီမေခွန်းနေသွားမေဆိုပြီးတော့ဖះကိုမေခွန်းနေသွားမေခိုင်းတာအဲ့ဒီမေခွန်းတွေကတချို့တလေကနှုတ်နဲ့မေးတယ်တချို့တလေကစိတ်ထဲကမေးတယ် ဖယားရှင်မှန်လို့ရှိရင်ဟာဒီမေကွန်းနေစိတ်ကမေးလဲဖြေနိုင်ရလိမ့်မယ်နှုတ်ကမေးလဲဖြေနိုင်ရလိမ့်မယ်ဟာဒီခက်ခဲတဲ့နက်နဲတဲ့တရားတွေကိုဖြေနိုင်ရင်အဲ့ဒါဗုဒ္ဓပဲသွားပြီးတော့မေးကြဆိုပြီးတော့ပါတာနာနတ်ကွန်းကြီးမှာမြတ်စွာဘုရားကိုသွားမေးလို့မြတ်စွာဘုရားကအဲ့ဒီပုံနာပေါင်း16000ကျော်နော်အဲ့ဒီပုံနာ16000နဲ့16ရောက် အဲ့ဒီပုံနာတွေကိုဘာဝရီပုံနာကြီး မေးခိုင်းတဲ့မေးခွန်းတွေကိုဖြေပြီးတော့တရားဟောတာဂါထာပေါင်း250ကျော်ရှိတယ်အင်မတန်မှရှည်လျားတဲ့အဲ့ဒီသုတ်တန်ကြီးကိုနန္ဒမာတာဆိုတဲ့ဒကမာကြီးကဘိုင်ဟတ်အလွတ်ကျက်ထားတာအလွတ်ကျက်ထားပြီးတော့ညာကျတော့အဲ့ဒီသုတ်တန်ကြီးကိုပူဇော်နေတာ ပူဇော်နေတဲ့အချိန်မှာပဲမြောက်ကျွန်းကိုပိုင်ဆိုးတဲ့ဝိတ္တဝနမင်းဆိုတော့ဦးဇင်းတို့ကုဝေဒနမင်းလို့လည်းခေါ်တယ်နော်ဝိတ္တနမင်းနဲ့ကုဝေဒနမင်းအတူတူပဲဟိုတနေ့ကတခါလေးတယောက်ကဆရာတော်တွေကဝိတ္တနမင်းဝိတ္တနမင်းနဲ့ကုဝေဒနမင်းလည်းပြောတယ်ဘာကွာတော့ဖះနဲ့လာမေးလို့အတူတူပဲလို့တနာမယ်တဲ့ပါပဲနော်မြောက်ကျွန်းပိုင်နဲ့နမင်းကြီးကုဝေဒလို့လည်းခေါ်တယ်နော်ဝိတ္တနမင်းလို့လည်းခေါ်တယ် အဲ့ဒီဝတ်တော်နတ်မင်းကြီးကကောင်းငင်ကနေပြီးတော့အလောက်ကိစ္စတစ်ခုနဲ့ကြွဟိုကောင်းငင်ခကြီးနဲ့သွားတာအဲ့ဒီသွားတဲ့အချိန်မှာဒီနန္ဒမာတာဆိုတဲ့တထေမအမျိုးသမီးကခုနှစ်ထပ်တိုက်ကြီးရဲ့အပေါ်ဆုံးဓာတ်မှာတက်ပြီးတော့သူကတရားတွေထိုင်တရားထိုင်ပြီးတော့ပါရယနာတုတ်တန်ကြီးကိုရွတ်ဖတ်ပြီးတော့သူကပူဇော်နေတာ အဲ့ဒါနတ်မင်းကြီးကအဲ့ဒီအတန်လဲကြားလဲကြားလိုက်ရော ရှေ့ဆက်မသွားနိုင်ဘူးတဲ့ตาယာနာပြောပွဲအတန်လေးနဲ့ရွတ်နေတော့ကြီးညိုလွန်းလို့အဲ့ဒီပြတ်တိုက်ရဲ့အထက်ကတကားပေါက်ဘေးကနေပြီးတော့နတ်မင်းကြီးကနားထောင်နေတာအဲ့ဒီဂါထာ250လောက်ရှိတဲ့ပါရာယဏသုတ်တန်ကြီးအကုန်ရွတ်ဖတ်လဲပြီးရော ဟိုကနမင်းကသာဓုသာဓုသာဓုဆိုခေါ်တော့ဟောဘသူတော့လာပြီးသာဓုခေါ်နေတာအဲ့ဒီကြတော့မှအမကြီးတဲ့မောင်ကြီးဝတ်တော်နတ်မင်းကြီးပါအော်တကားဖွင့်ကြည့်လိုက်တော့တကားရဲ့ရှေ့ကနေလာပြီးရက်ပြတကားရဲ့ရှေ့ကလာရက်ပြပြီးတော့ဒီတုတ်တံကိုမြတ်စွာဘုရားဟောတဲ့အချိန်တုန်းက သူကိုယ်တိုင်နာခဲ့ရပါတယ်တဲ့ကိုဝေဒနမင်းကြီးကလူတွေနတ်တွေအများကြီးအဲ့တုန်းကအဲ့ဒီနတ်ကုန်းရဲ့ဘေးမှာနာယူကြတဲ့အချိန်တုန်းကသူကိုယ်တိုင်ဟောဒီတုတ်တန်ကြီးကိုနာရတာနာရတုန်းကမြတ်စွာဘုရားဟောတာနဲ့အခုအမကြီးရွတ်တာနဲ့တထထဲပဲတလုံးမှမလွယ်ဘူးကြည်ညိုစရာကောင်းလုံးလို့အမကြီး တဲ့အဲ့ဒါကြောင့်မို့နားနေတာပါတဲ့ဟုတ်ပါပြီတဲ့အဲ့တော့အမှားကြီးကိုလည်းပဲသတင်းကောင်းလေးတစ်ခုဓမ္မလက်ဆောင်ပေးအောင်မယ်ဘာပြန်ပြောခြင်းသတင်းကောင်းနေလဲဘာဓမ္မလက်ဆောင်လဲမနှက်ဖန်ပါတဲ့လန်ခီမှာအင်မတန်ပင်ပန်းနွမ်းနေပြီးတော့ဆွန်မဖုံပေးရသေးပဲနဲ့ဟောဒီမြို့ကို အရှင်သာရိပုတ္တရာရဲ့အရှင်မောက္ကလန်ရဲ့ယဟန်တော်900တို့ဟာဒီမျိုးကိုကြွလာကြလိမ့်မယ်အဲ့ဒီမထေမြတ်တွေကိုလည်းအမကြီးဆွန်းနေလှူဒန်းပြီးရင်သူ့အတွက်ကိုလည်းအမျှပေးစမ်းပါအောင်တဲ့အဲ့ဒီကောင်းမှုတွေကိုဟောနတ်တွေကသူတို့သိတယ်ကိုယ်တိုင်လောက်ခွင့်မရတော့เนาะအခုဒကာဒကာမတွေကိုယ်တိုင်ဆုံးကတ်ခွင့်လောက်ခွင့်အကုန်ရတယ် ဒါကြောင့်မို့ကိုဝေဒနတ်မင်းကြီးကအမှားကြီးတဲ့အဲ့ဒီကောင်းမှုတွေကိုလည်းသူ့ကိုအမှတ်တရလေးနဲ့သူ့အတွက်ဓမ္မလက်ဆောင်လည်းပြန်ပေးအောင်တော့ကောင်းပါပြီကောင်းပါပြီ ပေးပါမယ်ပေးပါမယ်ဆိုပြီးတော့တခါတဲ့ဘာလုပ်ပေးခဲ့လဲဆိုတော့အဲ့ဒီနန္ဒမာတာရဲ့စဘာတွေထားတဲ့စဘာကြည်တိုက်ပေါင်း250အဲ့ဒီစဘာကြည်တိုက်ပေါင်း250ကကြိုက်တလောက်ထုတ် မကုံစေသတိဆိုပြီးတော့တခါတဲ့ကုဝေဒနတ်မင်းကြီးကအဋိဋ္ဌံနဲ့သူ့ရဲ့နတ်ရဲ့တကောအာနုဘောနဲ့လှုပ်ပေးထားခဲ့တယ်ရွတ်ဖတ်ခြင်းရဲ့အကျိုးနော်တချို့တွေလည်းဦးဇင်းတို့ဝိပဿနာလုပ်နေရေရွတ်เสียမလိုတော့ဘူးဆိုပြီးတော့အကုန်လုံးလည်းပယ်ကြဦးဇင်းကို၌လည်းအရင်တော့ကအဲ့ဒါဖြစ်ခဲ့ဘူးတယ် ဩရင်တော့တစ်လျှောက်လုံးရွတ်တယ်ဖတ်တယ်ပရိရွတ်ပဋ္ဌာန်းရွတ်အမျိုးမျိုးလောက်ခဲ့ရနေ2008လောက်ကြတော့ငါဝိပဿနာတရားတွေပဲဆက်တိုက်လုပ်တော့မယ်ရွတ်တာတွေငါအကုန်ရက်မယ်ဆိုပြီးရွတ်တာတွေအကုန်ရက်နောက်တော့မှပြန်ပြီးတော့စာတွေနဲ့ပြန်သုံးတာဩငါသာသနာပြုလုပ်ငန်းကြီးတွေလုပ်ရမယ်နေရာမှာရွတ်မှုတွေဖတ်မှုတွေကလည်းသူ့ဟာသူဒီရဲ့အကျိုးတွေကလည်းရှိတယ် ဝိပဿနာလည်းရှိတယ်ဝိပဿနာတရားအချိန်ပြည့်ငါလုံနိုင်ရင်တော့တော်ပါရဲ့အချိန်ပြည့်မလုံနိုင်ရင်ငါအတွက်ဆုတ်ယုတ်မှုတစ်ခုပဲနောက်ပိုင်းကျတော့ဦးဇင်လည်းကိုယ့်အကိုပြန်သုံးသပ်ပြီးတော့အဲ့တော့ဝိပဿနာလုပ်တဲ့အချိန်ကိုဦးဇင်လုပ်ပါတယ်မဟာသမယတုတ်ပဋ္ဌာန်းအဲ့ဒါဦးဇင်နေတိုင်းအခုအမြဲတမ်းမပြတ်ပူဇော်ပါတယ်နော်အဲ့တော့နေ့စဉ်ဝတ်မပြတ် ဒီမဟာသမယမှာဥစဉ်ရွတ်ရင်တတုတ်ထက်မရွတ်ဘူးနော်မဟာသမယကများသောအားဖြင့်မဟာသမယဆိုရှေ့ကတတုတ်လေးရွတ်တာအဲ့ဒါကနတ်တရဲ့နာမည်ပဲခေါ်တာရှေ့ကတတုတ်ကမဟာသမယတုတ်ဆိုတာနတ်တရဲ့နာမည်ပဲခေါ်တာရှိသေးတယ်နောက်က6တုတ်ကကြမှာအဲ့ဒီမှာတရားဟောတာနော်နောက်က6တုတ်ကမှတရားဟောပြီးတော့နတ်မြမာတွေအဲ့ဒီကြတော့မှသူကအကုန်လုံးကျွတ်တန်းဝင်ရအဲ့တော့ မဟာသမယတုတ်ရွတ်ချင်ကြတဲ့တရားတော်မှာများဖြစ်နိုင်ရင်ခုနှစ်တုတ်လုံးရွတ်ရပါတယ်နော်အဲ့ဒါကြောင့်မို့ဦးဇင်းကလည်းမဟာသမယတုတ်ရွတ်တက်တုတ်ထက်မယုံဦးဇင်းခုနှစ်တုတ်လုံးရွတ်တာမဟာသမယခုနှစ်တုတ်ရွတ်တယ်ပဋ္ဌာန်းရွတ်တယ်နော်အဲ့ဒါကိုအမြဲတဲ့ဦးဇင်းကထုံထားတာနော်ထုံထားတဲ့အခါကျတော့ခုသာသနာပြုလုပ်ငန်းတွေသူ့ဟာနဲ့သူအဲ့ဒါကြောင့်မို့လုပ်ငန်းကြီးတွေဘလောက်အနှောင့်အယှက်တွေဘလောက်တိုက်ခိုက်ဘလို့လောကရနေလည်းပဲလာလာအကုန်ကြော်လွှားတာဘာလို့လဲဆိုနတ်တီကူညီတယ်နတ်တီဆောင်မတယ် သာသနာပြုလုပ်ငန်းကြီးတွေကြီးကြီးမားမားစီမံကိန်းတွေချပြီးဆိုရင်အဖြက်အစည်းတွေဟာအမျိုးမျိုးနှိပ်စက်တာအမျိုးမျိုးတိုက်ခိုက်မျိုးမျိုးနှောင့်ယှက်မျိုးစုံလာတာဘာမှဖြုံတရားမလို့ကိုလိုကိုပဲလှုပ်တယ်ဖះလှုပ်တရားလို့လှုပ်တယ်အဲ့ဒီဖြက်စည်းတွေအနှောင့်ယှက်တွေသူကသူပဲနောက်ဆုံးတော့တခါတည်းလွင့်သွားကြကိုကကိုအဲ့ဒါသာသနာကြီးတွေအောင်မြင်တာအဲ့တော့ဝိပဿနာအလုပ်ကိုဦးဇင်းတို့ကအချိန်ပြေကြီးမလုံနိုင်ရင်တော့ဦးဇင်းအနေနဲ့အခုနန္ဒမာတာဒကမာကြီး ညဦးပိုင်းမှာတရားတွေထိုင်နေနော်တရားတွေထိုင်နေနောက်ကျမှဒကမာကြီးအဆက်ဘလောက်ဆိုတော့နောက်ကျမှဥစဉ်ပြောပြမယ်နော်ညဦးပိုင်းမှာတရားထိုင်နေတရားထိုင်ပြီးတော့အဲ့ဒါသူနှစ်သက်တော်မူတဲ့ဒီတုတ်တန်ကြီးတွေကိုရွတ်ဖတ်တယ်အဲ့လိုနဲ့တခါတဲ့ဆိုလိုချင်တာကတော့ဥစဉ်တို့အိမ်မှာနေရင်းနဲ့ဒကာကြီးတွေဒကမာကြီးတွေကိုယ်နဲ့ကိုရွတ်ဖတ်တဲ့အပိုင်းကိုလည်းသူ့အချိန်လေးနဲ့သူဖះကိုပူဇော်ပါနော်ဦးဇင်းတို့ခေမထေရီအကြောင်းဟောတော့ကလည်း သူဆိုရင်ပရိစ္ဆသမုပ္ပါကြီးကိုကတ္တဗဘုရားရှင်လက်ထက်မှာအာဂုံဆောင်ပြီးတော့နော်အဲ့ဒီပရိစ္ဆသမုပ္ပါကြီးကို အမြဲတမ်းပူဇော်ခဲ့တယ်အဲ့ဒီပူဇော်ခဲ့တဲ့အကျိုးကြောင့်ဒီဘဝမှာမြတ်စွာဘုရားအဲ့ပရိစ္ဆသမုပ္ပါကိုဟောလိုက်တာနဲ့သောတပတ္တိမက်ကိုကူးပါတယ်ဒါကြောင့်မို့ဟိုတရားအထုတ်ရင်ပြီးတာပဲရွတ်တာမလို့ဘူးဖတ်တာမလို့ဘူးဆိုတော့အဲ့ဒီအယူဆမျိုးတွေလည်းဥစဉ်နည်းနည်းပါပါလေးဒါကြုံတော့မှုပြောပြတာပါเนาะရွတ်တာလဲရွတ်တဲ့ကုဆိုဟာအရွတ်ကြီးပဲကျန်တာ လောက်ဆရာမလိုဘူးဆိုရင်လည်းအဲ့လိုဆိုရင်လည်းလမ်းလွဲသွားပြအောင်ပါနော်တချို့တလေအယွတ်အာသံတော့လိမ့်ပဲယွတ်နေတာတရားထိုင်ထိုင်ထိုင်ဆိုတော့မထိုင်တော့နော်မထိုင်တော့အဲ့ဒါမျိုးကြက်ပြောင်းတော့လည်းမရဘူးခုဒီနေ့ကဆရာဝန်တယောက်သူမျိုးသူမရရှောက်တယ်ဒီပရက်ရှင်လို့ဖြစ်သွားပြီးတော့အဲ့ဒါတော်တော်ကိုစိတ်ကူယူရတယ်ဖျားတဲ့ဦးဇင်းကပြောတယ်အဲ့ဒါ တခါကြီးတရားအားနဲ့ရှာလို့လို့ရွတ်တာတွေတော့တို့ကလှုပ်တယ်ရွတ်တယ်ဖတ်တယ်ရွတ်တယ်ဖတ်တယ်ဒါပေမဲ့အကျင့်ပိုင်းကိုမလှုပ်တဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့စိတ်ကအဲ့ဒီမှာတကယ်လောကရန်နေနဲ့ဖေကဆုံးဖေကဆုံးတဲ့အခါကျတော့စိတ်ကအဲ့ဒီမှာမထိန်နိုင်ဖေဘုံကြီးကြည်ကြည်ကြည်ကြည်ကြည်ကြည်ပြီးတော့ကြည်ရဲကြည်ရဲကြည်ရဲကြည်ရဲနဲ့အဲ့ဒီမှာတောကတွေဖြစ် နော်ပူဆွေးမှုတွေဖြစ်ဖြစ်ရင်ဖြစ်ရင်နဲ့ကြာတော့ကိုယ်စိတ်ကိုမနိုင်မင်းလူကအဲ့မှာ depression ဖြစ်သွားတာဒါ ပညာတတ်တဲ့ပုံကိုကြီးတွေတောင်မှ အခုပြောသလိုဒီစိတ်ကိုနိုင်နှင်းအောင်လုပ်မထားရင်မရဘူးကြောင့်မို့ရွတ်ယုံလေးနဲ့လည်းမရဘူးတရားလည်းအားထုတ်ရမယ်တရားအားထုတ်ရုံတက်တက်ကလည်းအချိန်ပြည့်မလုံနိုင်သည့်အတွက်ရွတ်တာတို့ဖတ်တာတို့နဲ့တွဲလုပ်ပေးပါเนาะအဲ့လိုလုပ်ပေးတော့အဖြစ်အန္တရာယ်တွေကင်းတယ်နောက်ဘုံကံတွေပွင့်တယ်သာသနာပြုရမယ်ယဟန်နေဆိုလို့ရှိရင်ဦးဇင်းတို့ဆိုရင်အခုဖះတဲမဲ့ကြောင်းဆောင်မဲ့လုပ်ငန်းကြီးတွေလုပ်တဲ့ခါကျတော့ ဒီပိယိတ်တို့ပဋ္ဌာန်းတို့မာသမယတို့ဒါတွေနေ့တိုင်းထုံပြီးတော့ပွားများနေရဘာလို့လဲဆိုတော့လုပ်ငန်းကြီးလေအနှောက်အယှက်များလေအခုဦးဇင်းဆိုမြန်မာပြည်မှာလဲဇေရီတိမ်မောင်တောင်းနဲ့ချီပြီးတော့ကိုမဲဟာကြီးခုတဲဖို့လှုပ်ထားတယ်ဒီဩစတြေးလျမှာလဲဖျားကြီးတွေအကြီးကြီးတွေစီမံကိန်းတွေချထားတယ်အဲ့တော့ကြိုက်တဲ့ပုံကိုယ်တွေရှိသလိုမကြိုက်တဲ့ပုံကိုယ်တွေကလည်းဓာကြီးတွေကိုမဖြစ်အောင်ကိုတခါတည်းအမျိုးမျိုးအနှောက်အယှက်တွေဝင်နေအဖြက်စီးတွေဝင်နေနာမည်တွေပြက်အောင်ဂုံသတင်းတွေပြက်အောင် ဆိုလိုတာကတော့လုတ်မရအောင်ဒီကိုသူတို့နှောက်ကြတာပဲမျိုးစုံသာသနာပြုတယ်အဲ့ကြတော့ဘာတွေနဲ့လောက်ရလဲဆိုတော့ဒီရွတ်ဖတ်မှုတွေပွားများမှုတွေဂုံတော်တွေနာနာထုံရတယ်မေတ္တာတွေနာနာပို့ရတယ်ဒါကြောင့်မို့ဦးဇင်းခဏနာပြောပါတယ်ဦးဇင်းကလောကဓာတ်နေတိတ်ပြင်းထန်ပြီဆိုရင်ဦးဇင်းကပို့ပို့ဖရားလောက်တာဖရားအလုပ်တရားလုပ်ပဲလုပ်တာကျန်တာဘသူ့ပေါ်မှာသွားပြီးတော့အပြစ်မတင်ဘူးငါဝိုကြွေးရှိလို့ငါခံရတာပဲလှုပ်ချင်တဲ့လူလှုပ်ကိုကတော့သိခံမယ် ဘာလို့လဲဆိုတော့ပါရမီဖြည့်ရတာကိုပါရမီဖြည့်ရတာဆိုတော့အဲ့ကြတော့ဘာတွေအားကိုးရလဲအခုပရိတ်တွေယူရတယ်ပဋ္ဌာန်းတွေယူရတယ်ဂုံတော်တွေပွားရတယ်မေတ္တာတွေလှုပ်ရတယ်အဲ့ဒါလှုပ်ရဲလှုပ်ရင်းနဲ့ပဲသူများတွေဘလို့မှမထင်မှတ်တဲ့ကြီးကျယ်တဲ့အောင်မြင်မှုကြီးတွေဒါအကုန်ရတာပဲဦးတဲ့ငငယ်လေးကလေးဦးတဲ့အခုငယ်ဆရာစာတင်နိုင်ကြီးတီထောင်ညင်တယ်ကမ္မလူမျိုးမှာ9နှစ်လောက်ဘလို့မှမအောင်မြင်ဘူးဦးစင်အဲ့ဒီအချိန်မှာဒါအသက်12နှစ်ပဲရှိသေးတယ်အဲ့ဒီအချိန်မှာဆရာပြန်ခေါ်လို့ဦးစင် ကဲကိုယ့်ရဲ့ပညာရေးတွေအကုန်လုံးရပ်ပြီးတော့ကိုဦးစင်တော့မှပြန်ပြီးတော့အဲ့ဒီစာတင်နိုင်ကြီးတွေဦးစင်အောင်ပြောင်လောက်တာဒီအစွမ်းနေနဲ့ပဲလောက်တာရွတ်တယ်ဖတ်တယ်မေတ္တာပို့ဂုဏ်တော်ပွားအဲ့ဒီစာတင်နိုင်ကြီးတွေကအခုဓမ္မစီကလက်ညှိုးထိုးမှုတဲ့အကုန်အောင်အများကြီးဖြစ်ကုန်ကြအဲ့ဒါတွေကဘာလဲဆိုတော့ဒီအကျင့်စရဏစွမ်းအားရောက်မှုများသောအားဖြင့်လောကရန်ဖြစ်လိုက်ဟာသူ့ကြောင့်ငါကြောင့်ဟိုလိုဒီလိုမဟုတ်ဘူးကိုဝိုကြွေးရှိလို့ကိုခံရတာနော် ကိုကအတိတ်ကဝကြွေးရှိလို့ခါရတာအတိတ်ကဝကြွေးမကျင်ဘယ်ဘသူမှလာမလို့ကိုကအတိတ်ကသူများပေါ်ကဲ့ရဲ့ဘူးရင်ကိုကဲ့ရတဲ့လူပေါ်မှာသူများနှိမ့်ဆက်ဘူးရင်ကိုနှိမ့်ဆက်တဲ့လူပေါ်မှာပဲအဲ့ဒါကြောင့်မို့ဘဝလောကရန်နေကြုံတဲ့အခါကျတော့လေရွတ်မှုတွေဖတ်မှုတွေကကာကွယ်ပေးပါတယ်ဒါကြောင့်မို့ကိုအိမ်မှာတရားဓမ္မတွေနေရင်းနဲ့အော်ငါတို့ကတော့ကဲအမြဲတမ်းဓမ္မစကြာရွတ်မလားနော်အနတ္တလက္ခဏာတို့ဓမ္မစကြာတို့ပဋ္ဌာန်းတို့နော်ပယိတ်တို့နော်မဟာသမယတုတ်တို့အဲ့လို ဟိုဟာဖြစ်တဲ့တုတ်တော်တွေကိုလည်းမိမိတတ်နိုင်သမျှပူဇော်ပေးပါเนาะအဲ့လိုပူဇော်ပေးတစ်ဖက်ကအာပူဇော်ယုံနဲ့လည်းကျင်းတတ်မနေနဲ့တချို့လေဟာတနေ့တနေ့သူပရေရွတ်တယ်ပဋ္ဌာန်းရွတ်တယ်ဆိုပြီးတော့အဲ့ဒီလောက်နဲ့ကျင်းနာပြီးတော့နေတော့မရဘူးသေကနာနီးချိန်ကြတော့တခါတည်းအဲ့ဒီမကောင်းတဲ့နမိတ်တွေလာတော့တခါတည်းလေအဲ့ဒီရွတ်ထားဖတ်ထားတဲ့ဟာတွေကအကျင့်အားဘက်ကိုမပါတဲ့အခါကျတော့ ဒီသူကအာယုံမပြုတ်နိုင်တော့အာယုံမပြုတ်နိုင်တော့ तू အရင်ကလက်ကြက်ဖူးတဲ့အဲ့ဒီမှာတခါတည်းတော်တွေတောင်းနေ तू လုံနေကြဟာတွေဟိုလူဟိုဟာလုံဒီလူဒီဟာလုံအဲ့ဒါတွေပဲအာယုံတွေကရောက်ပြီးတော့လည်းဖြစ်သွားတတ်တယ်ကြောင့်မို့အကျင့်ဘိုင်းကိုလည်းပဲကျင့်ပါရွတ်မှုဖတ်မှုအပိုင်းကိုလည်းစွမ်းနိုင်သမျှလုပ်ပေးပါလို့ဦးဇင်းကဒါနန္ဒမာတာတက္ကမကြီးရဲ့အကြောင်းနဲ့ဆက်ဆက်ပြီးတော့ဦးဇင်းတို့ဒကာဓမ္မအပေါင်းကိုဒါဦးဇင်းကဒါမေတ္တာရက်ခံပြီးတော့ဒါ ပြောခြင်းဖြစ်ပါတယ်เนาะအဲ့တော့နန္ဒမာတာကိုတဲ့အဲ့ဒီလိုနတ်မင်းကြီးကပြောပြီးတော့ဒကမာကြီးကတခါတည်းအဲ့ဒီမှာတင်သူသွားတဲ့အခါကျတော့နတ်မင်းကြီးထွက်သွားပြီဆိုတော့ဒကမာကြီးကဩကဲကဲကဲရန်တော်တွေ900လောက်ဒီမျိုးကြွခဲ့တော့မယ်ဆိုတော့ကဲကဲကဲအားလုံးထကြထကြအကုန်လုံးချက်ကြပြုတ်ကြဟဲ့တန်ဃာတော်အရှင်မြတ်တွေကြွလာမယ်ဩဘယ်သူမှတရင်ကလည်းမကြား ရှေးခက်ကအခုလိုဖုံးတယ်လည်းလှမ်းပြောလို့မရရှေးခက်ကနော်အဲ့တော့ဒီတိုင်းကြီးဒကမာကြီးရဲ့အိမ်မောနေပြီးတော့တခါတည်းဟဲတန်ဃာတော်ကြီးကြွလာမယ်ချက်ကြပြုတ်ကြဆိုတော့ဩတခါတည်းတန်ဃာ900သာဆိုနဲ့နဲ့နှုံးတော့မှမဟုတ်ဖြစ်နဲ့အများကြီးချက်ကြပြုတ်ကြတာပေါ့ထမင်းနေဟင်းနေအာစားပွဲတောက်ပွဲတွေတထဲလဲတထဲဆိုတော့တခါတည်းအကုန်စီမံနိုင်တာပေါ့ဒကမာကြီးကစီမံနိုင်တော့အကုန်လုံးချက်ပြုတ်ပြီးတော့တန်ဃာတော်ကြီးမျောနေတော့ ဩမနဲ့ကြတော့တန်ဃာတော်တွေကြွလာပြီးတော့အရိနာဥယျာဉ်ကြီးတစ်ခုထဲမှာတန်ဃာတော်တွေရောက်နေပြီလို့တရင်လဲကြာရော တခါတည်းသွားသွားသွားသွားတန်ဃာတွေဆင်းရဲနေတာပင်မတော်မူကြရှာတယ်တန်ဃာတော်အရှင်မြတ်တွေဟိုအဝဲကြီးခကြီးကလာကြတာတာဝတိကလာကြဆိုနဲတဲ့ခကြီးမဟုတ်နော်တနေ့တယူသနာနှုံးနဲ့လာရင်တော့မှအနည်းဆုံး45ရက်လောက်လာရမှာနော် အဲ့ဒီလောက်တခါတဲ့တောတွေတောင်တွေထဲမှာရေခက်ခဲဆွန်းခက်ခဲလမ်းပန်းကြီးပင်မမှုချင်းကြိုက်မှက်ကြိုက်နော်တောတွေတောင်တွေထဲဆိုတာနော်အခုပြောသလိုပဲတခါတဲ့ဘာမှချင်းအောင်ရှိတာမဟုတ်ဘူးဦးဇင်းတို့ငယ်တော့ဆိုဒီလိုပဲတခါတဲ့ချင်းတွေကလည်းတောတွေဆိုအရန်ကြိုက်သင်္ကန်းလေးခေါင်းမှုချုပ်ပြီးဒီတိုင်းမအိပ်ရတာပဲနော်သင်္ကန်းလေးခေါင်းမှုချုပ်ຫນွေပိုင်းနေဆိုပူကပူသင်္ကန်းခေါင်းမှုချုပ်ထားတော့မှွန်းမွန်းလို့လဲဒီတိုင်းအိပ်ပြန်လို့လဲအိပ်လို့ကမရချင်းတွေကတယုံယုံနဲ့အဲ့ဒါမျိုးတွေဆိုတော့ အမတန်ပင်မတော်မူကြတယ်ဆင်းရဲတော်မူကြတယ်တဲ့တန်ဃာတော်အရှင်သူမြတ်တွေဟာအဲ့ဒီလိုပင်မဆင်းရဲတော်မူတဲ့တန်ဃာတော်တွေကိုကဲဆွန်ကောင်းကောင်းမုံမုံဖုံးပြအောင်ကဲအမျိုးသားတယောက်လာစမ်းသွားဆရာတော်ကိုသွားလျှောက်အဲ့ဒီမှာအရှင်သာရိပုတ္တရာကိုဟာဒီတက္ကမကြီးအိမ်မှာဆွန်ဖုံးပေးကြွတော်မူပါဖေဟာလို့သွားပြီးတော့ရှောက်ဆိုတော့ဟိုကအမျိုးသားသွားပြီးတော့ရှောက်တော့ အရှင်သာရိပုတ္တရာရဲ့ရှင်မမောက်ကလမထေမြတ်ရဲ့ယဟန်တော်900တခါတည်းကြွလာပြီးတော့ဒကမာကြီးရဲ့အိမ်မှာလာပြီးတော့ဆွန်ဖုံပေးကြတယ်တဲ့မွန်မြတ်တဲ့ဆွန်နေခဲပွဲတွေနဲ့တော်ပါတော့တော်ပါတော့ဒကမာကြီးလုံလောက်ပါပြီပြည့်စုံပါပြီလို့မပြောမချင်းကို တခါတည်းလှူတာတဲ့ဝမ်ပန်တသားနဲ့မနခင်ကတခါတည်းရောက်လာ ကြွာလာတော့မယ်ဆိုကြတဲ့ပြင်ဆင်ရတဲ့လှူရတော့မယ်ဆိုတဲ့ပုပ္ပစေတနာလှူနေချိန်မှာလည်းတကယ်ဝမ်းသာတဲ့မုံစာစေတနာနော်လှူပြီးတဲ့အချိန်မှာလည်းယဟန်တော်တွေပင်မနွမ်းနေတာလေးပြေပြောက်သွားကြပြီကောင်းမွန်တဲ့ဆွမ်းနေခဲပွဲတွေဘောတင်တွေဖုံးပေးပြီးတော့ကြည်နူးနေကြတာလေးကြည်ပြီးသူ့မှာဝမ်းသာပြီးတော့မှအရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့ ရှေ့မောက်မှာသွားထိုင်ပြီးတော့တေချာထိုင်ကြော့ကြော့ပြီးတော့ထိုင်နေတဲ့အချိန်အရှင်သာရိပုတ္တရာမေးတယ်တက္ကမကြီးတဲ့ဒီလောက်တန်ဃာတွေအများကြီးအတွက်ကို တက္ကမကြီးစွန့်နေရှက်ထားတာဘလို့လောက်ပြီးတက္ကမကြီးကသိနေတာတော့လို့အရှင်သာရိပုတ္တရာမေးတော့အရှင်ဖရာတဲ့တပည့်တော်ညကညဦးတန်းကောင်ရံအချိန်မှာ တရားထိုင်ပြီးတရားဖြုတ်ပြီးတော့ငါဘလို့နေရပါမလဲဘာလို့ရင်ကောင်းမလဲလို့စဉ်းစားတော့ပါရာယနာတုတ်တန်ကြီးကိုတပည့်တော်ရွတ်ချင်သိပေါက်လာလို့အဲ့ဒီတုတ်တန်ကြီးကိုအတန်ထွက်ပြီးတပည့်တော် ပူဇော်နေတာဖေ့ရတဲ့အဲ့ဒီအချိန်မှာဝိတ္တဝနတ်မင်းကြီးကရောက်လာပြီးတပည့်တော်တရားနာပြီးတော့သာဓုခေါ်ရာကနေမှအရှင်ဖျားတို့အကြောင်းကိုအဲ့လိုပြောသွားတာဖေ့ရဆိုတော့အဲ့ဒီမှာရှင်သာရိပုတ္တရာ ဒကမာရေတဲ့အံ့ဩဘွယ်ကောင်းလိုက်တာအစ္စရိယဝတ္တအပုတ္တဝတ္တမဖြစ်တတ်ဘူးထူးဆန်းလိုက်တာဒကမာကြီးရဲ့တဲ့ဘာလို့လဲဆိုတော့အဲ့ဒီဝိတ္တဝနတ်မင်းဆိုတာအင်မတန်မှ တကောအာနုဘောကြီးတဲ့နတ်မင်းကြီးဒကမာကြီးရဲ့တာမန်လူတယောက်အဲ့ဒီနတ်မင်းကြီးနဲ့တွေ့ဖို့ဆိုတာတကယ်ကိုမလွယ်ဘူးတဲ့အဲ့ဒီနတ်မင်းကြီးနဲ့ဒကမာကြီးတွေ့ခွင့်ရလိုက်တယ်ဆိုတာ အတော်ကိုကန်ထုလို့နော်ကဲဥဒ္ဒနောတရားတော်မတွေနတ်တွေ့ဘူးလားနော်ဗမောဆရာတော်ကြီးကတော့ပဋ္ဌာန်းရွရင်းနဲ့သူနတ်သားနဲ့နတ်သမီးလာပြီးပြတာတွေ့ဘူးတယ်လို့ပြောတယ်ဗမောဆရာတော်ဖရာကြီးကတော့ဦးစင်းကတော့ဗိမြို့မှာတွေ့ဘူးတယ်ဗိမြို့မှာဘိုးတော်တော်ရဆိုတဲ့တောမှာဦးစင်းကသွားပြီးတော့နေတော့က ဒီဘက်ချမ်းကတန်ဃာတွေနေတယ်အဲ့ဒါနဲ့ဥစဉ်ကိုဘိုးတော်ဆရာတော်ဆရာတော်ဥတုဒတနာဘိဝန္တဆိုတာအခုဟိုဥစဉ်တို့ဆရာတော်ဥသနာဓိကပထမကျော်ရအောင်လုတ်သင်ပေးလိုက်တဲ့ဆရာတော်ကြီးပေါ့နော်ဆရာတော်ဥသနာဓိကပထမကြီးတန်းတနိုင်ငံလုံးနံပါတ်1ရအောင်အဲ့ဆရာတော်ဤထာမှာသူသွားပြီးတော့စာသင်ပြီးမှဆရာတော်ကြီးကနေမှလုတ်ပေးလိုက်တယ်အဲ့ဆရာတော်ဤထာမှာဥစဉ်ကလည်းနေခဲ့သေးတယ်အဲ့ဒါနဲ့သူဒီရောက်သွားတော့အဲ့နဲ့ဇဏိတ မင်းကရွတ်တာဖတ်တာတရားထိုင်တာဝါသနာပါတယ်တန်ဃာတွေနဲ့မနေနဲ့ဟိုတောကြသွားနေတဲ့ဥစဉ်ကိုအဲ့တောကြမှာအဆောင်လေးအဲ့နာမှာနှစ်ဆောင်ပဲရှိတယ်အဲ့ပဲချမ်းကိုဥစဉ်ကိုပို့ထားတာအဲ့ဒါနဲ့ဥစဉ်မိတ်ဆွေတစ်ပါးကတဆောင်နေတယ်ဥစဉ်ကတဆောင်နေတယ်အဲ့ဒီမှာဥစဉ်ကလည်းဆရာတော်ကအဲ့ဒီတုန်းကအဲ့ဒီမိကတိုင်းနေကျင့်ခိုင်းတယ်အဲ့မှာသူကျင့်ခိုင်းတဲ့ကျင့်စဉ်ပိုင်းနေဥစဉ်လဲကျင့်ရင်တဲ့အဲ့ဒီမှာဥစဉ်ကနေနေတာ နေနေရင်တဲ့ဥစဉ်ကရွတ်လိုက်ဖတ်လိုက် တရားတွေထိုင်းလိုက်နဲ့လှုပ်နေရင်နဲ့တရက်ကျတော့နေကင်းဆွန်းစားပြီးတော့ကြောင်းပြန်လာပြီးတော့ကြောင်းတောင်လေးပေါ်တက်ပြီးတော့ဦးဇင်းတို့ကနေကင်းမှာတောင်မြို့ခန္ဓာယူခဲ့တဲ့နေကင်းဆိုရင်ဆွန်းစားပြီးရင်12နာရီရက်နေတနာရီလောက်ကိုခဏကျိန်းကြတနာရီလောက်ထိုးပြီးဆိုမှစာရီကြက်ကြကိုလုတ်ကိုလှုပ်ကြရတာပေါ့နော်အဲ့တော့ဦးဇင်းကတနာရီနေကင်းတနာရီထိုးပြီးဆိုတော့တကားလေးကလည်းဒီလိုဖွင့်ထားတယ်ဖွင့်ထားတဲ့အခါကျတော့ဦးဇင်းကအဲ့ဒါနဲ့ ငုတ်တုတ်လေးထထိုင်တာအဲ့ဒီဦးဇင်းတကားပေါက်ရဲ့တဲ့တယ်မှာအဲ့ဒီမှာဦးဇင်းကဒီလိုတောင်ဆောင်လေးဆိုတော့ဒီလိုတောင်ကုန်းလေးပေါ့ဟိုဘက်ကရှေ့မှာကွန်းမင်နေနဲ့အဲ့ဒီတောလေးရဲ့တောဆက်လေးရရှိတယ်အဲ့ဒီကွန်းမင်ရဲ့အထက်သူ့ရဲ့ခေါင်းကကွန်းမင်အထက်မှာခေါင်းကြီးတစ်လုံးမြင့်ပေပေါင်းဦးဇင်းတွက်ကြည့်တော့ပေပေါင်း32ပေဝန်းကျင်လောက်ရှိတယ်အဲ့ဒီရဲ့နတ်ရဲ့အရက်က 32ပေလောက်ရှိတဲ့အဲ့ဒီနတ်ကသူကအရှိမြောက်တောင်းဘက်ကိုသူကမျက်နှာမူတော့ဥစဉ်ကဟိုကကြည့်တော့သူ့ရဲ့ဒီမျက်နှာတဲ့တယ်မမြင်အောင်ဒီလိုဘေးဆောင်မြင်ရတာအချွန်တွေအတက်တွေကလည်းတကက်ကိုအခုဥစဉ်တို့ပုံတွေထဲမှာဆွဲထားတဲ့အတိုင်းပဲပုံတွေထဲမှာဆွဲထားတဲ့အတိုင်းနောက်စာထဲမှာပါတဲ့နတ်တွေရဲ့အသားအရည်ကခိုးခြေစင်းအယောင်ခိုးတွေရဲ့ခြေကအယောင်ကရဲနေတာအဲ့ဒီခိုးခြေစင်းအယောင်ရှိတယ်ဆိုတာ တကယ်ကိုဟောဒီသူ့ရဲ့မျက်နှာနဲ့လက်ကိုမြင်ရတယ်လက်ကဒီလောက်ထိသူတို့အချွန်နေပါတယ်အင်ကြီးကအောက်ကလက်ကိုဘေးချထားတယ်မျက်နှာနဲ့အဲ့ဒီလက်တွေဆိုရဲနေအဲ့ခိုချေအယောင်မျိုးလေးပဲတခါတဲ့ခြေတော့ကိုမမြင်ရဘူးသူကဒီတောင်ကုန်းလေးရဲ့ဒီအောက်ဖက်ကသူကရက်ထားဆိုသူ့ခြေကဂမူဆိုတော့အောက်ကခြေတော့ကဒီပေါ်မှာကုန်းမင်ကြီးရှိတယ်အဲ့ဒီကုန်းမင်ရဲ့ဘေးမှာသူကရက်တာဆိုတော့ခြေတော့ကအောက်မှာခြေတော့ဖက်နှက်စီးထားမမြင်ရဘူး အဲ့ဒီကနေမှတခါတဲ့မတ်တရပြီးတော့ကြည်အဲ့တော့ဦးစင်းကဒီတိုင်းထိုင်ကြည့်အံ့ဩလုံးလို့ဦးစင်းကလည်းဘဝမှာတခါမှအဲ့လိုမမြင်ဘူးတိုက်တိုက်ဆိုင်ဆိုင်ဟာနတ်ကြီးပါလားဆိုပြီးတော့အာကြည်ရဲ့ကြည်ရဲ့ကြည်ရဲ့ကြည်ရဲ့ကြည်ရဲ့ကြည်ရဲ့နဲ့ပဲအဲ့ဒီနတ်ကပျောက်သွားတယ်အဲ့နဲ့ဦးစင်းကအယံဝမ်းသာပြီးတော့အဲ့ဦးစင်းဘေးနာဦးစင်းဟာရှင်ပြရဲ့တပည့်တော်ဂုံတော်တွေပွားမေတ္တာတွေပို့တရားတွေလှုပ်လာတာတော့ ထိုးလာပြီကိုတော့ဘာတွေထိုးလို့တော့ရှင်မြတ်ဟာရှင်မြတ်နတ်ကြီးပြတယ်ဗျာဟောဒီနေရာဟောဒီနေရာဆိုပြီးတော့ဦးစင်းကတခါတည်းအဲ့ဒီနတ်ကြီးကိုတွေ့တဲ့နေရာကိုဟောဒီနေရာနေမတ်တရပြတယ်ဟောဒီကုန်းမင်းထက်ကိုခေါင်းတစ်လုံးသာမြင့်နေအဲ့ဒါနဲ့သူကလည်းဝမ်းသာအားရနဲ့အဲ့ဒီဆရာတော်ဥဒုဒသနာသွားလျှောက်ဆရာတော်ကလည်းလိုက်လာတာဟာဇဏိတာဘလို့မြင်လားဟာဆရာတော်တပည့်တော်ဝမ်းသာတာဖေ။တသက်နဲ့တကိုတခါမှမတွေ့ဘူးဖေ။သေးသေးလေးလားဘယ်အသေးပါလဲရှင်ဗျာလို့ ဟောဒီလောက်မြင်တယ်ဆိုတော့အဲ့နဲ့ပေတွေနဲ့ခံမှန်းကျင်နဲ့လှုပ်ကြည့်ကြတော့ဟာတဲ့32ပေဝန်းကျင်လောက်ဒီရှိတယ်တဲ့ဒါဆိုဟုတ်တယ်ကိုတော်ရနတ်တရဲ့ခန္ဓာကြီးတယ်တဲ့ဆိုပြီးတော့အဲ့ဒါနဲ့ဘိုးတော်ဆရာတော်အဲ့ဒီနေရာမှာဦးစင်နတ်ကိုမြင်တွေ့ခဲ့တဲ့နေရာဦးစင်ကိုသူအသေးစိတ်မေးတာဘလို့ပုံစံလဲဘလို့မြင်ရလဲသူ့ရဲ့နေရာတွေအမောင်းတွေအဝတ်အစားတွေအဝတ်အစားတွေကအစိမ့်နဲ့အဝါလေးကြက်ချေခတ်ထားတဲ့အပြောက်အပြောက်လေးတွေမျိုးလေးတွေပဲ ကြက်ချေခတ်တာအဲ့ဒီထဲမှာအဝါအစိမ့်အဝါအစိမ့်လေးတွေနဲ့အင်းကြီးတွေရောအကုန်လုံးဆရာတော်ကြီးကအဲ့ဒါနဲ့အခုဦးဇင်းနတ်ကိုတွေ့ခဲ့တဲ့နေရာဆိုပြီးအဲ့ဒီနေရာမှာအခုကြောက်စာတိုင်ကြီးစိုက်ထားတယ်အဲ့ဒါဗိမ့်မြို့မှာရောက်ရင်အဲ့ဒါတခါတော့မှတွေအဲ့ဒါဗိမ့်ဘော်တော်ကျောင်းမှာရှိတယ်အဲ့ဒါဦးဇင်းယဟန်ဘဝတုန်းကအဲ့ဒီမှာနတ်ကိုတွေ့ခဲ့တဲ့နေရာเนาะအဲ့အဲ့ဘဝမှာအဲ့ဒါအမှတ်တရလေးတစ်ခုပေါ့เนาะအဲ့ဒါဗမောဆရာတော်ကြီးလည်းတခါသူပဋ္ဌာန်းတွေရွတ်ပြီးတော့နတ်ကလာပြသွားတဲ့အကြောင်းဦးဇင်းကတော့အဲ့လို လာပြသွားတာဦးဇင်းလည်းအဲ့မှာတော့တွေ့ဘူးပါတယ်နော်အဲ့ဒါကြောင့်မို့အခုလဲတဲ့ရှင်သာရိပုတ္တရာကဓမ္မရေးတဲ့နတ်ကိုတာမန်လူတွေတွေ့ဖို့ဆိုတာမလွယ်ဘူးတဲ့အထူးအဖြစ်အင်မတန်မှတကောအနုဘောကြီးတဲ့အခုလိုကုဝေဒနတ်မင်းကြီးဝတ္တဝနတ်မင်းကြီးပေါ့နော်ကုဝေဒခေါ်တဲ့ဝတ္တဝနတ်မင်းကြီးမျိုးတွေ့ရတယ်ဆိုတာဒကမာကြီးအတော်ကိုအံ့ဩပွယ်ပဲဆိုတော့ဒကမာကြီးကဘာလျှောက်လဲအရှင်ဖျားတဲ့ ဒီထက်အံ့ဩဖွယ်တပည့်တော်ရှိသေးတယ်ဖေရ။အော်ဘာတွေများရှိတော့ဒကမကြီးဒုတိယမြောက်အံ့ဩဖွယ်ကအရှင်ဖေရတဲ့တပည့်တော်မှာသားလေးတစ်ယောက်ရှိတယ်ဖေရ။အတော်ဆိုးတဲ့သားပါဖေရတဲ့သားလေးကနော်မအေးရဖေရတရားဒီလောက်ကိုင်းဆိုင်ဒီလောက်အဲ့ဒီသားကဆိုးတာနောက်ဆုံးတော့တပည့်တော်သားဆိုးလွန်အားကြီးတဲ့သားကိုဖေရတဲ့မင်းပြစ်မေတ္တန်တင့်ပြီးတော့ တပည့်တော်ရဲ့ရှေ့မျက်မှောက်မှာပဲတပည့်တော်သားကိုရိုက်နှက်ညှင်းဆဲပြီးတော့တပည့်တော်ရဲ့ရှေ့မှောက်မှာတတ်ပြစ်တယ်ဖေဟာအဲ့ဒီအမတန်မှချစ်ရပါတယ်ဆိုတော့ဟာဒီသားကိုတပည့်တော်ရဲ့ရှေ့မှောက်မှာရိုက်နှက်တတ်ဖြတ်ပြီးတော့တခါတည်းလောက်တာတပည့်တော်မှာ စိုးရိမ်တဲ့စိတ်ပူလောင်တဲ့စိတ်တောကတပည့်တော်ဘာတစ်ခုမှမဖြစ်ဖဲနဲ့တပည့်တော်စိတ်ကိုတီးတီးတန့်တန့်လေးနဲ့တပည့်တော်နေနိုင်တယ်ဖေ။လွယ်ပါမလားဒီကမာကြီးတို့။နော်အခုကိုသားရင်မဟုတ်တဲ့မြန်မာပြည်သူပြည်သားများဟိုမတက်ခါတာဖြတ်ခါတာဟိုကြည့်ပြီးဟိုတခါတည်းဒေါသတွေပြစ်လိုက်ကြရတာ။နော်တခါတည်းစိတ်တွေဆင်းရလိုက်ရတာ။နော် ဟိုကလျှောက်ကြဒီကလျှောက်ကြဆွမ်းစားကြပြီဆိုဒါပဲကြားနေရတာနော်ဒါသားရင်မဟုတ်သေးဘူးနော်ဟိုကသူ့ရဲ့သားရင်ခောက်ခောက်တပည့်တော်မှာအဲ့သားဆိုလို့အဲ့တယောက်ပဲရှိတာဖေရတယ်တူဒီသောသားလေးတဲ့အဲ့ဒီတူဒီသောသားလေးကိုရက်ရက်ဆက်ဆက်တတ်ဖြတ်ပြီးတော့ကိုတပည့်တော်ရှင်းပေါင်းမှာလောက်တာတပည့်တော်စိတ်ကိုတီးတီးတန်တန်လေးနဲ့တပည့်တော်နေနိုင်ပါတယ်ဖေရတဲ့ဒါကြောင့်မို့ ရသော်ဖျားကစိုးရိမ်ပူဆွေးငိုကြွေးကင်းသည်ကိုစိတ်ဆေးရဲချုပ်ဆဲနိုင်သည်လို့ပြောတာငါဖျားပေးတဲ့တရားတွေဟိုတာမင်းတို့ကျင့်ထားတာစိုးရိမ်ခြင်းပူဆွေးခြင်းငိုကြွေးခြင်းတွေကိုလွတ်ကင်းအောင်အဲ့ဒီတရားကမင်းတို့ကိုဆောင်ကျင့်ပေးလိုက်မယ်လုံမထားရင်တရားကမဆောင်ဓမ္မောဟဝေရခတိဓမ္မစာရီ 对呀，个见他也见他的，对呀个，都过上过上少，还少有，还少有没有？怎么的？怎么的？有些东西嘛，还少没，还少没，把漏呗，漏他漏他，那个人呢对爱国冇看爱落。啊，那边佬怎么个？他给那怎么个漏？ ဘဝဘလို့လောကရန်နေလာလာအဲ့ပုံဘယ်တော့မှပြုတ်မကြဓမ္မမဟုတ်ခဲ့ရင်မရဘူးပြုတ်ကြဟန်ဆောင်တယ်ပန်ဆောင်တယ်လောကကြီးမှာလိမ်မှုညာမှုတွေနဲ့ဟန်ဆောင်မှုတွေနဲ့လှုပ်ထိုင်ရင်ခဏပဲဘာလို့လဲသူဓမ္မကိုတကယ်လို့မထားလို့ဓမ္မကိုတကယ်လို့မထားရင်ရေရှည်စောင့်ကြည့်လိုက်ကိုကိုကိုလည်းစောင့်ကြည့်သူတစ်ပါးကိုလည်းစောင့်ကြည့် ကိုဟာဓမ္မကိုတကယ်လောက်ထားရင်အဲ့ဒီဓမ္မဒီကိုကို လောကရန်တရားတွေအခက်အခဲတွေဘလို့ကြုံကြုံအဲ့ဒီတရားကစောက်ကိုစောက်နေအဲ့ဒါဖះတိုက်ရိုက်ဟောပေးထားတာဟန်ဆောင်ပန်ဆောင်လောက်ထားတဲ့ဓမ္မဆိုရင်တော့မရဘူးလောကရန်နေနဲ့တွေ့ရင်ထုတ်ပြီးတော့ငိုရပြီမကြခင်နာမည်တွေပြတ်သွားပြီအကုန်လုံးပြုတ်ကြသွားပြီအဲ့ဒါမမှန်လို့မှန်ရင်သမ်းပင်ကဲဆိုတရရရတရရတက်လာ မှန်ရင်တက်လာနော်ဘာလို့လဲဓမ္မကစောင့်ရှောက်တာတဲ့အဲ့ဒီဓမ္မကလည်းဘယ်သူလောက်တာကိုလောက်ထားတဲ့ဓမ္မကစောင့်ရှောက်တာမိမိကျင့်ထားတဲ့ဓမ္မသည် ကိုယ့်ရဲ့ဘဝလောကရန်အခက်ခဲတွေအလုံးကြုံလာတဲ့အခါကျတော့တုံလှုပ်မှုမရှိဘူးတဲ့နော်ပြီးတဲ့အခါကျတော့အဲ့ပုံကိုယ်တွေကတဖြည်းဖြည်းတဖြည်းဖြည်းရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်နဲ့အောင်မြင်သွားတာ ဓမ္မကစောက်ရှောက်လို့တဲ့အခုလဲဒကမာကြီးကသူကတရားဓမ္မတွေကိုတပည့်တော်ကနှလုံးသွင်းနေတာတဲ့တရားနဲ့နေတဲ့ဒကမာကြီးတရားနဲ့နေလို့သားအရင်ခောက်ခောက်ကိုရှေ့ရင်ရိုက်နဲ့ညှင်းဆဲပြီးတော့တခါတည်းအသေးသက်တာတောင်မှတပည့်တော်စိတ်မှာပူပန်မှုတောကမဖြစ်ဖဲနဲ့စိတ်ကိုတည်ငြိမ်အောင်တပည့်တော် ထားပြီးနေနိုင်ပါတယ်ဖရာတဲ့အဲ့ဒါကလည်းပဲတပြည့်တော်ရဲ့ဒုတိယအံ့ဩပဲပါပဲအရှင်ဖရာဣစရိယဝတ္တအဖုဒံဝတ္တဩဒကမာကြီးလောကမှာနေတဲ့လူတွေကပူလိုက်ကြတာလောင်လိုက်ကြတာတောကတွေဖြစ်လိုက်ကြတာအဲ့ဒီတောကတွေဂျာရမှာဟာဒီလိုနေနိုင်တယ်ဆိုတာဒကမာကြီးလောကမှာမဖြစ်သဘူးအင်မတန်မှထူးဆန်းတယ် လောကရန်တရားတွေထဲမှာတခါတည်းအမလေးကိုကိုကိုတတ်သေးပါတော့မယ်အာဟိုလိုဒီလိုကဲပါအောင်ယူပါအောင်အော်ဟစ်ငိုယုံမြည်တမ်းပြီးတော့နေရတဲ့လောကကြီးထဲမှာဒကမာကြီးအဲ့ဒီလိုနေနိုင်တယ်ဆိုတာဒကမာကြီးအမတန်မကိုအံ့ဩပွယ်ပဲနံပါတ်1ကနတ်ကိုတွေ့ခဲ့ရတယ်ဝိတ္တောနတ်မင်းကြီးနဲ့နံပါတ်2ကသားရင်ခောက်ခောက်ကိုကိုရှေ့ရင် ရိုက်နှက်ညှင်းဆဲပြီးတတ်တာတောင်မှစိတ်ဖောက်ပြန်မှုမရှိဘဲနဲ့တီတီငြိမ်ငြိမ်နဲ့သူတရားနဲ့သူနေနိုင်တယ်နံပါတ်3အရှင်ဘုရားဒီထက်အံ့ဩပွယ်နောက်ထပ်လဲကြံသေးတယ်ဖေရတပည့်တော်ရှောက်ပြစေဩနဲ့ဘာတွေကြံသေးတော့ဒုမကြီးအရှင်ဘုရားတဲ့တပည့်တော်ရဲ့အမျိုးသား တပည့်တော်ရဲ့အမျိုးသားကတပည့်တော်ကိုသေပြီးတဲ့အခါကျတော့ तू ကဒီသားလေးရပြီးတော့သူ့ယောက်ျားသေသွားတာသေပြီးတဲ့သူ့ရဲ့ယောက်ျားကဘလူးဖြစ်နေတာယက္ခယောနိလို့ခေါ်တာပေါ့နော်ဘလူးအနှွယ်နော်အဲ့လိုဘလူးဖြစ်ပြီးတော့တဲ့တပည့်တော်ရဲ့ယောက်ျားက အရင်လူဘဝတုန်းကပုံပန်းတန်တာနဲ့ပဲ तू ကတပြည့်တော်အိမ်ကိုပြန်ပြန်လာတယ်အဲ့ဒီလိုလာပြီးတော့ပြပေမဲ့တပြည့်တော်လုံးဝမှကြောက်ရွံ့တဲ့စိတ်တုန်လှုပ်တဲ့စိတ် လုံးဝမှတပြည့်တော်မဖြစ်ဘူးဖေ။ကဲဦးဇင်းတို့ဓမ္မကြီးတို့ဘယ်နဲ့လုံးမှာ ဘုန်းကြီးပြေပြညမှာပဲအရှင်ဘုရားမကြော်ဘူးဘုရားဟမ်ပရိတ်ပရိတ်လေးရော့ပါဦးဘုရားပရိတ်ရော့မရိုင်းကမွာလေးညှပ်ပေးပါဦးဘုရားနဲ့နေမှာဟုတ်တယ်မို့လားသူ့မှာတပည့်တော်ဘာမှမဖြစ်ဘူးအရှင်ဘုရားတဲ့ဟိုကသားတို့သမီးတို့ရှိတဲ့သားဆွဲဆွဲမယ်မိသားစုဆွဲခြင်းဆွဲမယ်ဇနီးဆွဲမယ်သူ့ရဲ့အိုးအိမ်နဲ့ဆွဲမယ်တခုခုဆွဲလန်းလို့ပေါ့ဘလူးဖြစ်ပြီးတော့အဲ့တော့ အိမ်ကိုပြန်ပြန်လာတယ်ဆိုတာတခါတလေကြတော့လေအခုပြောသလိုပေါ့သူကိုထင်ပြတာတွေလာပြီးတော့လုံနေတယ်ဆိုတော့ဒီပေါ်မှာဆွဲလန်းနေတော့ဒကမာကြီးကတရားရှိပေမဲ့သူ့ယောက်ျားကတရားမရှိရှာဘူးတရားမရှိလို့အဲ့ဒီလိုဘဝမျိုးရောက်တာเนาะဒါကြောင့်မို့ဦးဇင်းတို့တွေအားလုံးတေကြ သားတို့သမီးတို့အိုးအိမ်တို့စီးစိမ်တို့စွဲရင်စွဲတဲ့လူကဒုက္ခဖြစ်တာအဲ့ဒီစွဲလန်းခြင်းဥပါဒဏ်ကြီးဟာဦးဇင်းတို့တတွေကို အကြီးအကျယ်ဒုက္ခပေးစွဲလို့ရောကိုပိုင်သလားကိုလည်းမပိုင် ကိုဆိုင်သေးလားကိုနဲ့လည်းမဆိုင်ဘူးသေပြီးတဲ့နောက်မှာဘာတစ်ခုမှပိုင်လို့မရဆိုင်လို့မရတဲ့အရာကြီးကိုသွားပြီးတော့အဲ့ဒါကြီးကိုစုပ်ကင်ထားတာ အဲ့ဒီဆုပ်ကင်ထားတဲ့ဥပါဒံအစွဲကြီးကကိုယ့်ကို အပယ်ပုံကိုချပေးတာဦးဇင်းတို့ဒကာဒကမတွေဒါကိုယ့်ရဲ့ဘဝမှာလည်းလူစရာရှိတာလူပေးစရာရှိတာပေးလှုပ်စရာရှိတာလှုပ်သာသမီတာဝန်မိဘတာဝန်ဆိုတဲ့ကျေပွန်အောင်တာဝန်ကလွဲရင်ကျန်တာငါဓမ္မကိုအမိတဟပြုမယ်ဒီသားလေးဆွဲလို့လဲငါအတွက်ဘာကြိုးမှမများဘူး လှုပ်เสียရှိတာပဲလှုပ်ပေးရမှာနော်အဲ့ဒါကနေကြော်လွန်ပြီးတော့မလေးမခွဲနိုင်ပါဘူးမခွာနိုင်ပါဘူးဖြစ်ရင်အဲ့ဒီဖြစ်တဲ့ပုံကိုယ်ဒီနမုံတော့တာပဲကိုကရောက်သွားလို့ပြနိုင်တဲ့ဘဝရလို့အခုလိုလာပြီးပြအောင်တော့တော့ဘေးကအမလဲလောလဲကြောက်လန့်ပြီးထွက်ပြေးမှာနော်ဦးဇင်းတို့ငယ်ငယ်တုန်းက ကျွန်းလာမျိုးရဲ့အနောက်ဘက်မှာ ဦးစင်တော့ရမှာတရင်တော့တော့ကိုရင်လေးဘဝညကြတော့တခါတည်းအဲ့ဒီမှာဦးစင်တို့ကျွန်းလှမျိုးဒီဘက်မှာရန်တရားဝင်းဆိုတာရှိတယ်စက်ကြီးတွေထားတယ်အဲ့ထဲမှာသူတို့နွားသက်ဝက်သက်အဲ့ဒါကြီးလုပ်ပြီးတော့သူတို့ရောင်းတဲ့ဌာနပေါ့နော်ည9နာရီလောက်ကျတော့လူတွေအော်ကြဟဲကြအာတင်ဆူးညံနေတာညကျတော့ဦးစင်တို့ကကြားရတယ်အဲ့တော့ တရားထိုင်နေရင်နဲ့၈နာရီကနေ10နာရီတရားထိုင်နေတော့အာလူတွေအော်ကြဟစ်ကြစူပွက်ညာနဲ့ဘာတွေဖြစ်ကြလဲမသိဘူးမနေ့ကျတော့တခါတွေဆုံးကလာတော့ရရတရားဝင်းကစူးညံနေတာဘာတွေဖြစ်ကြတာတော့အရှင်ဖုရားထူဆန်းအောင်ပွဲကောင်းလိုက်တာဖုရားတဲ့အကောင်ကဆင်းလောက်ကြီးတဲ့ဒါပေမဲ့နှာမောင်းမပါဘူးတဲ့နှာမောင်းမပါတော့ဆင်းလည်းမဟုတ်ဘူးပေါ့သူဟာက နရွယ်ကြီးကဘလဘလဘလဘလနဲ့နရွယ်ကြီးတခတ်ခတ်နဲ့အဲ့ဓာကြီးကအကောင်ကြီးဝင်လာတော့အဲ့ဓာနဲ့ဒီဘက်ကအိမ်အလဲလာတဲ့လူကကဲည9နိုင်ထိုးပြီးသွားတော့မယ်ဆိုဆင်းလဲဆင်းရောအိမ်ပေါ်ဆင်းလိုက်တော့အကောင်ကြီးမြင်တော့လန့်အော်တော့ဓမီးတွေနဲ့ဝိုက်ထိုးပြီးတော့ကြိတ်တော့ဟာဘာကောင်ကြီးလဲဘာကောင်ကြီးလဲအကောင်ကြီးကလည်းအကြီးကြီးဆင်းကြီးလိုပဲနှာမောင်းကလည်းမပါဘူးဓမီးတွေနဲ့ဝိုက်ထိုးမကတ်နဲ့မကတ်နဲ့နဲ့ဆိုပြီးတော့အဲ့ဒါ ဝိုင်းပြီးတော့အော်ကြဟစ်ကြရင်းနဲ့ထွက်သွားတာဖုရားတဲ့တပည့်တော်တို့ဒီဘက်အခေါ်တော့တပက်ကြီးလို့ခေါ်တာပါပဲဖုရားတဲ့ဘာလို့လဲဆိုတော့သူတို့နွားသက်ဝက်သက်တတ်နေတဲ့နေရာမို့အဲ့လိုမကောင်းဆိုးဝါးဝင်တာဖုရားဆိုပြီးတော့ဦးဇင်းတို့ငငယ်တုန်းကအဲ့ဒါမျိုးဖြစ်ခဲ့ရဘူးတဲ့เนาะဒါကိုယ်တိုင်တော့မတွေ့လဲရဘူးအဲ့ဒီထဲမှာဝင်းထဲမှာဝင်းတာသေသွားတဲ့ပုံကိုများကလူဘဝမှာတော့ဟောယက္ခယောနီဆိုတဲ့ အခုဘလူးမျိုးရောက်တဲ့ပုဂ္ဂိုလ်ကအစွဲလန်းလဲပါတယ်လူဘဝတုန်းကစိတ်ကြမ်းစရိုက်ကြမ်းဟောလူဘဝတုန်းကဒေါသတွေတိတ်အားကြီးတဲ့ပုဂ္ဂိုလ်ကသေတဲ့အခါကျဘလူးတွေသွားဖြစ်တယ်နော်ကြမ်းထမ်းတဲ့ဘဝကြမ်းထမ်းတဲ့ခန္ဓာကိုယ်ရသူ့ရဲ့စိတ်ကဖန်တီးလိုက်တာလူဘဝတုန်းကစိတ်ကြမ်းကိုကြမ်းတတ်မဲ့ကွဖြတ်မဲ့ကွလုံမဲ့ကွဆိုတဲ့အဲ့ဒီစိတ်ကြမ်းစရိုက်ကြမ်းရှိရင် ပိတ်တာသဘောမျိုးပါပဲ तू ကလည်းဘလူးတွေငတ်ပြတ်ပြီးတော့တခါတည်း तू ကအဲ့လိုဘဝမျိုးဒါပေမဲ့ तू ကရိုးရိုးပိတ်တာတွေတဲ့ तू ကကြမ်းတယ် तू ကရိုးပိတ်တာတွေတဲ့ तू ကပို့ပြီးတော့ကြမ်းတယ်အဲ့လိုဘလူးဘဝမျိုးရောက်တယ်တဲ့ဒါတွေအကုန်လုံးပိတ်တာဘဝတွေအဲ့ဒါတွေရောက်ရတယ်ဆိုတာตาဇွဲသမီးဇွဲအိုးဇွဲအိမ်ဇွဲဆိုတဲ့အစွဲအလန်းတွေကြောင့်ရောက်ရတာတဲ့ဒါကြောင့်မို့ဦးဇင်းတို့ကဘဝတစ်ခုမှာလှုပ်ရှားရှိတာလှုပ်လှူးရှားရှိတာလှူပေးရှားရှိတာပေးမိဘ တာဝန်ဆရာသမားတာဝန်တပည့်တာဝန်သားသမီးတာဝန်ကိုတာဝန်တွေကိုခြေပုံအောင်လုပ်ပြီးတော့ပဲဓမ္မနဲ့ကိုအသေးတက်အောင်ကိုဦးဇင်းတို့ကပြင်ဆင်ကြရမယ်เนาะဒါကြောင့်မို့အဲ့ဒီလိုတပည့်တော်အမျိုးသားကလာလာပြီးတော့အရင်လူဘဝကခန္ဓာကိုယ်နဲ့သူဟာလာလာပြီးတော့ပြတယ်ဖရာတဲ့အဲ့လိုပြပေမဲ့တပည့်တော်လုံးဝမှတုံ့လှုပ်ခြင်းမရှိပါဘူးဖရာဒါသုံးခုမြောက်တပည့်တော်ရဲ့ အံ့ဩပွယ်ပါဗျာနောက်ထပ်လည်းရှိသေးတယ်အရှင်ဘုရားတဲ့နောက်ထပ်အံ့ဩပွယ်ဘာတွေများလဲတက္ကမကြီးတပည့်တော်ကိုငယ်ငယ်လေးကတည်းအိမ်ကလက်ထပ်ပေးခဲ့တာဖေရတော့အဲ့ဒီအမျိုးသားနဲ့တပည့်တော်ကိုငယ်ငယ်လေးကတည်းလက်ထပ်ပေးလိုက်တဲ့အဲ့ဒီအမျိုးသားကနေလွဲပြီးတော့ကြံတဲ့အမျိုးသားတွေအပေါ်မှာစိတ်ကလေးနဲ့တောင်တပည့်တော်မပြစ်မှားဘူးဘူးဖေရတဲ့ကာယကံကျူးလွန်မှုဆိုတာဝေးရော အဲ့ဒီလိုကိုတပည့်တော်ရဲ့စိတ်ကိုတပည့်တော်နိုင်နှင်းအောင်ထိန်းထားနိုင်ပါတယ်အံ့ဩဖွယ်ကောင်းလိုက်တာဒကမာကြီးတဲ့တာမန်လူတွေမဖြစ်နိုင်တဲ့စိတ်ထားကိုအိမ်သူကအိမ်သားကလွဲပြီးတော့ကြံတဲ့ပုံကိုယ်တွေကျူးလွန်ဖို့နေနေတာစိတ်နဲ့တောင်တပည့်တော်မပြမဘူးတဲ့တပည့်တော်ရဲ့ဘဝမှာအဲ့ဒါဟာလေးခုမြောက်သောတပည့်တော်ရဲ့ ဆောင်ထိန်ခြင်းအံ့ဩပွေဖြစ်ပါတယ်ဖျားနော်အင်မတန်မှအားကြွယ်ကောင်းတဲ့အမျိုးသမီးနော်ဣစရိယံဝတ္တအဘုဒံဝတ္တဒကမာယေဒကမာယေကိုကျင့်တရားတွေကောင်းလိုက်တာအဲ့ဒီလိုနေနိုင်ဖို့စိတ်ထားဖို့ဆိုတာမလွယ်ဘူးဒကမာယေနောက်ထပ်၅ခုမြောက်လဲရှည်သေးတယ်အရှင်ဖေဟာဘာတော့၅ခုမြောက်က တပြည့်တော်ဟာတဲ့ဟောဒီမြို့ကိုမြတ်စွာဘုရားကြွလာတဲ့အချိန်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုဘုရားတပြည့်တော်ယုံကြည်ခဲ့တယ်ဘုရားကိုးကွယ်ခဲ့တယ်ဘုရားအဲ့ဒီဘုရားရှင်ကိုရောမြတ်ကြီးကိုယုံကြည်ကိုးကွယ်ပြီးတော့စိတ်ကတဲ့အချိန်မှာဘုရားတပည့်တော်တရဏဂုံနဲ့၅ပါးသီလကိုစောင့်တည်ခဲ့ပါတယ်ဘုရားမြတ်စွာဘုရားကိုစတွေ့ကြတဲ့တွေ့တဲ့နေ့မှာပဲတပည့်တော်ကြီးညိုလွန်းလို့ တရဏဂုံနဲ့၅ပါးသီလကိုဖျားတက်ပြီးတော့စောက်တည်ခဲ့တဲ့အဲ့ဒီတရဏဂုံ၅ပါးသီလဟာယနေ့အထိဖျားတက်ပြီးတော့တခါမှမကြိုးသေးဘူးဖျားတဲ့၅ပါးသီလကလည်းမြဲလိုက်တာတဲ့နော်အဲ့ဒါနံပါတ်5ဖျားတဲ့နံပါတ်5အံ့ဩပွေကြီးပါဖျားနေ့စဉ်နေ့တိုင်း ဟိုအကြောင်းကြောင့်ဒီအကြောင်းကြောင့်လိမ်မယ်ဟိုအကြောင်းကြောင့်ဒီအကြောင်းကြောင့်တော့တတ်လိုက်မယ်ဟိုအကြောင်းကြောင့်ဒီအကြောင်းတော့ဒါလေးခိုးမှုလေးလှုပ်လိုက်မယ်ဆိုတာမျိုးဘာမှမရှိဘူးဘယ်အကြောင်းနဲ့မှလိမ်လည်းမလိမ်ဘူးညာလည်းမညာဘူးပြောလည်းမပြောဘူးလှုပ်လည်းမလှုပ်ဘူးဘယ်အကြောင်းနဲ့မှကိုမလှုပ်ဘူးတဲ့အဲ့ဒီ၅ပါးသီလတရဏဂုံကလည်းဖရာဘောမှာမြဲတယ်ဖရာဘောမှာကိုးကွယ်တယ်တရားဘောမှာကိုးကွယ်တယ်သံဃာဘောမှာကိုးကွယ်တယ် ဖះပေါ်မှာတရားပေါ်မှာတန်ခါပေါ်မှာကိုးကွယ်ခဲ့တဲ့အဲ့ဒီတရဏဂုံဟာတပည့်တော်မြဲတယ်ဖះတဲ့ဖះမှာလွဲ့၍အခြားမှာအာကိုးစရာ မရှိဘူးတရားမှာလွဲ့၍အာကိုးစရာ မရှိဘူးတန်ခါမှာလွဲ့၍အာကိုးစရာမရှိဘူးဆိုတာတပည့်တော်တထစ်ချကိုယုံယုံကြည်ကြည်နဲ့ယုံကြည်ပြီးကိုးကွယ်ခဲ့တာပါမြတ်စွာဘုရားဟောတော်မူခဲ့တဲ့ဟောဒီ၅ပါးသီလကိုလည်းပဲအရှင်ဘုရား တပည့်တော်လုံးဝမှ မကြိုးမပေါက်မပြောက်မကြအောင်ကိုယနေ့အချိန်ထိတပည့်တော်စောင့်ထိန်ခဲ့ပါတယ်အရှင်ဖရာတဲ့ယနေ့အချိန်ထိဣစရိယံဝတ္တအဘုဒံဝတ္တဩဒကမာကြီးတာမန်လူတွေမလုံနိုင်တဲ့အလုပ်ကိုဒကမာကြီးလုပ်ခဲ့တာတာမန်လူတွေမလုံနိုင်အဲမထူပါဘူးဒါလေးတော့ဟိုလိုလေးလိန်လိုက်ပါဦးမယ်ဒါလေးတော့ဒီလိုလေးလိန်လိုက်ပါဦးမယ်ဆိုအကြောင်းအမျိုးမျိုးပြပြီးလိန်ည အကြောင်းမျိုးမျိုးပြပြီးဟိုဟာလေးတော့နည်းနည်းလေးအဲသူတို့မသိပါဘူးဒါလေးတော့ဒါလို့လှုပ်လိုက်ပါဦးမယ်အမျိုးမျိုးနဲ့လှုပ်တာဒီတက္ကမကြီးကဘယ်တော့မှမလှုပ်ဘူးငါးပါးသီလနော်မြဲအောင်စောင့်တည်ထားတယ်ဖရာနောက်ထပ်6ခုမြောက်လဲအံဩဘွယ်ရှိသေးတယ်အရှင်ဖရာတဲ့နောက်ထပ်6ခုမြောက်ကဘာတော့ဓမ္မကြီးဒါပြည့်တော်ကတရားအားထုတ်ပြီးတော့ ကြိုက်တဲ့အချိန်မှာတပည့်တော်ဒီပထမဇန်ကို အချိန်တိုင်းဝင်သားနိုင်တယ်ဖေ။ပထမဇန်နေလားဆိုမဟုတ်ဘူးဖေ။တဲ့တပည့်တော်ဒုတိယဇန်ကိုလည်းကြိုက်တဲ့အချိန်ဝင်သားနိုင်တယ်။ဒုတိယဇန်နေလည်းမခဘူးဖေ။တဲ့တတိယဇန်စတုထဇန်အဲ့ဒီဇန်၄ပါးကို အရှင်ဖေ။တဲ့တပည့်တော်အချိန်ရှိတိုင်းကို တပည့်တော်နေနိုင်တယ် အဲ့လိုနေနိုင်လို့စောသောကလောကရန်တရားတွေအလုံးကိုသူကြော်လွှားနိုင်ခဲ့တာပူလောင်တဲ့စိတ်အစဉ်ကြီးဖြစ်နေရင်ဘယ်လိုလုပ်မှာလဲမရဘူးဓာကြီးတွေးရင် တွေးရင်တွေးရင်တွေးရင်နဲ့အဲ့တော့အဲ့ဒီအတွေးတွေကိုအကုန်ဖြောက်ထည့်ပြီးတော့တခါတည်းသူ့ရဲ့ဇန်တရားထဲမှာပဲစိတ်ကိုထားပလိုက်တာစိုက်စိုက်စူးစူးအထူးမြဲမြံရှူအားတန်းဇန်ဟုခေါ်တရာ ဇန်ဆိုတာစိုက်စိုက်စူးစူးသူ့ရဲ့တနေရာလေးမှာပဲအဲ့ဒီစိတ်ကိုဘယ်မှာမသွားအောင်တခါတည်းအဲ့ဒီနားလေးမှာစိုက်စိုက်စူးစူးလေးလှုပ်ပြီးတော့တင်ထားလိုက်တာအဲ့ဒါဇန်အဲ့ဒီကနေစိတ်ကိုအတိတ်လည်းမပြေဘူးအနာဂတ်လည်းမပြေဘူးအဲ့သူထားတဲ့နေရာလေးမှာပဲစိတ်ကလေးကိုလိုရာနေရာလေးကိုထားနိုင်တဲ့အဆင့်ထိရတာမှရိုးရိုးရတာမဟုတ်ဘူးတဲ့အခုစတုထဇန်အထိကိုတပြည့်တော်ဟာရှင်ဖျားတဲ့ တခါရပြီးပျောက်သွားတာမဟုတ်ဘူးနော်တခါရပြီးပျောက်သွားတာမဟုတ်ဘူးဦးဇင်းတို့ဆိုအရင်တော့ရာဘူးတဲ့တမာတွေအခုပြန်လို့လို့ကိုမရဘူးပျောက်သွားတာတခါတည်းဟောငယ်တော့ကောင်းလိုက်တဲ့တမာတိတွေရလိုက်တဲ့ဟာတွေဟာအခုကြတော့တခါတည်းတရားဟောတာတမျိုးဟိုပြောဟိုဟာလောက်ဒီဟာလောက်သာသနာပြုလုံကလောက်နေနေကိုအဲ့ဒီတမာတိရအောင်ပြန်တက်တက်လို့ကိုမရဘူးဒါဦးဇင်းတို့ဘဝမှာနော်အခုဒကမာကြီးကြတော့အဲ့လိုမဟုတ်ဘူးတဲ့အရှင်ဘုရားတဲ့ အဲ့ဒီဇန်လေးပါးကိုတပည့်တော်အချိန်တိုင်းဝင်စားနိုင်တယ်ဖရာအချိန်တိုင်းကိုတပည့်တော်အဲ့ဒီဇန်ကိုကြိုက်သလိုဝင်စားနိုင်တဲ့အံ့ဩဖွယ်ကြီးတပည့်တော်မှာရှိတယ်ဖရာတဲ့အံ့ဩလိုက်တာဒကမာကြီးဟာတဲ့ယဟန်တော်တွေတောင်းမှမလွယ်ဘူးနော်အိမ်မာနေတဲ့ဒကမာကြီးကစတုထဇံကိုကြိုက်သလိုဝင်စားနိုင်ပါတယ် ပထမဇန်ဝင်သားမလားဒုတိယဇန်တတိယဇန်သတုတ္ထဇန်ဇန်၄ပါးကိုကြိုက်တဲ့အချိန်အလိုရှိသလိုကိုတပည့်တော်ဝင်စားပြီးနေနိုင်တဲ့တပည့်တော်မှာအဲ့ဒီအည်သွေးတွေလည်းရှိသေးတယ်ဖရာကောင်းလိုက်တာဒကမာကြီးတာမန်လူတွေမရှိနိုင်တဲ့မလုံနိုင်တဲ့အည်သွေးတွေဒကမာကြီးမှာပြည့်နေတာဒကမာကြီးရဲ့နောက်ထပ်နောက်ဆုံးတစ်ခုရှောက်เสียရလေးကြံသေးတယ်ဖရာတဲ့အရှင်ဖရာတဲ့ ကဲလျှောက်ပါတဲ့ဗမာကြီးအောက်တန်ရောစဉ်၅ပါးဆိုတဲ့ဩရံဘာဂိယတန်ရောစဉ်၅ပါးကာမရာဂတန်ရောဇနကိလေသာ အာယုံကာမဂုဏ်တွေရဲ့အပေါ်မှာတွေ့တာကန့်ညိတဲ့နော်အစင်အတန်အနတ်အရသာတွေ့ထိတရားဆိုတဲ့ဒီအာယုံတွေကာမဂုဏ်၅ပါးအာယုံတရားတွေကိုလည်းတပည့်တော်ပယ်တတ်ထားပြီးပြီဖျား ပဋိကတန်ယောဇနဆိုတဲ့တပည့်တော်ရဲ့စိတ်တန်တန်မှာခက်ထန်နဲ့ကြမ်းထန်နဲ့ပဋိကဆိုတဲ့ဟာကိုလေတည်င်္ဂပယ်တာမဟုတ်တပည့်တော်အပီးပယ်ထားခဲ့ပါပြီဖေ။ဒိဋ္ဌိတန်ယောဇနဆိုတဲ့အယူမှမှုငါကိုငါဟာငါဥစ္စာငါသားငါသမီးငါဆွေငါမျိုးဆိုပြီးတော့ယူဆွဲထားတဲ့ရုပ်ပေါ်မှာဝေဒနာပေါ်မှာ တင်ညာပေါ်မှာသင်္ခါရပေါ်မှာဝိညာဉ်ပေါ်မှာဆိုတဲ့ဟောဒီခန္ဓာ၅ပါးရဲ့အပေါ်မှာယူဆွဲထားတဲ့သက်ကာယဒိဋ္ဌိကို တပည့်တော်အပီးပယ်ပြီးပါပြီဖျာဝီဇိကိစ္စဖျာဘောမှာယုံကြည်မှုတရားဘောမှာမယုံကြည်မှုတန်တရားဖြစ်မှုပေါ့ဖျာဘောမှာတရားဘောမှာတန်ခါဘောမှာ အကြောင်းအကျိုးပြိဿသမုပ္ပါသစ္စာ၄ပါးတရားတွေရဲ့အပေါ်မှာယုံမှားတန်တရားဆိုတဲ့ဝီဇိကိစ္စကိုတပြည့်တော့အပီးအပိုင်ပယ်ပြီးပြီဖေ။နောက်တစ်ခုသီလပတ္တပရာမာသခွဲခြင်း၊နွားခြင်း၊တလိ္ဆန်ခြင်းအပင်မခံအစေရခံသေအောင်လုံးမှာတရားရမယ်ဆိုပြီးတော့တခါလဲခန္ဓာကိုယ်နှီးမျိုးစုံအယူလွဲတွေနဲ့နှိပ်စက်တာ။နော် ဒိဋ္ဌိတွေရဲ့အကျင့်နော်ခွဲခြင်းတွေနွားခြင်းတွေမက္ကင်၈ပါးအကျင့်ကိုမဆိုလိုဘူးနော်မက္ကင်၈ပါးအကျင့်ကြတော့မြတ်စွာဘုရားကအယိုးကျွင်ကျွင်အသားကျွင်ကျွင်ကျင့်တဲ့တယ်မက္ကင်၈ပါးအကျင့်ကြတော့နော်ဟိုကကြတော့မက္ကင်၈ပါးအကျင့်မဟုတ်တဲ့ခွဲခြင်းနွားခြင်းတလိษံတွေအကျင့်ကို အမှန်လို့ယူဆပြီးတော့အဲ့ဒါကိုတန်တရာလွတ်ကြောင်းလို့ထင်ပြီးတော့ဒုက္ခလွတ်ကြောင်းလို့ထင်ပြီးကျင့်တဲ့အဲ့ဒီအကျင့်မျိုးသီလဗတာပရာမာတ္တ ခွဲကျင့်နွားကျင့်တိလိษံကျင့်ဆိုတဲ့အဲ့ဒီအကျင့်မျိုးတွေဒီနိဗ္ဗာန်မရောက်ဖို့ဒါသည်ဆင်းရဲဒုက္ခကိုရောက်စေနိုင်တဲ့အကျင့်မဲဆိုတာကိုတပည့်တော်သေချာသိလို့အဲ့ဒီသေလဗ္ဗတပရာမာတဆိုတဲ့အကျင့်ကြီးတပည့်တော်ပယ်ပြီးပြီဖေဟာတဲ့အဲ့တော့အခု၅ပါးမှာကြည်လိုက်ဒိဋ္ဌိရဲ့ဝီဇိကိစ္စာရဲ့ သီလဗဒပရာမာတအဲ့ဒီတရားသုံးပါးပယ်လိုက်ရင်အဲ့ဒီပုဂ္ဂိုလ်ဘာလို့ခေါ်မလဲသောတာပန်လို့ခေါ်တယ်နော်တွယ်ဝိုက်ပြီးဓမ္မကြီးကပြောသွားတာသူဟာသောတာပန်လည်းတည်ပြီးပြီလို့ပြောသွားတာနော်တပည့်တော်သောတာပတ္တိမက်ကိုပယ်ပြီးသောတာပတ္တိမက်ရပြီးပြီဖះလို့တိုက်ရိုက်မလျှောက်ခြင်းလို့ ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတော့ဟာဒီပေါ်မှာခန္ဓာ၅ပါးကြီးအပေါ်မှာဥဒ္ဒနောတရားဓမ္မတွေအခုရုပ်ကြီးကိုလည်းငါရုပ်လို့လုပ်နေတာမဟုတ်လားခံစားတော့လဲငါခံစားတယ်အသိတော့လဲငါသိတယ်ဝိညာဉ်လဲငါလို့လုပ်ထားတာပူတယ်တောက်နေတင်းနေငါပူလိုက်တာငါတောက်လိုက်တာငါတင်းလိုက်တာဆိုတော့ဟောငါတက္ကရာဒိဋ္ဌိနော်တင်ညာပေါ်မှာသွားပြီးတော့နော်ပူတယ်တောက်နေဆိုတဲ့တင်ညာတွေပေါ်မှာလဲသွားပြီးတော့ဒိဋ္ဌိကတ်နေတာခံစားတဲ့ဝေဒနာလဲငါလို့ဒိဋ္ဌိကတ်နေအာငါစိတ် ငါစိတ်တို့တတ်တယ်မလေးငါစိတ်လို့လောက်ထားတာအဲ့ဒီရုပ်တရားတွေနံတရားတွေကိုဒကမာကြီးကပိုင်းခြားပြီးအကုန်သိထားပြီးပြီဟောဒီရူပခန္ဓာဆိုတဲ့ရုပ်တရားကြီးဟာပထဝီတေဇောအာဘောဝါယောဆိုတဲ့ဓာတ်ကြီး၄ပါးရဲ့အဖွဲအစည်းဖြစ်တဲ့ဟောဒီခန္ဓာကြီးသည် ကြည်စမ်းဗာမြဲတာရှိတယ်လေ ခန္ဓာကိုယ်မှာသေးသေးချာချာညံလေးနဲ့ကြည့်လိုက်ရင်ပူတဲ့သဘောတောက်တဲ့သဘောတင်းတဲ့သဘောရိပ်ရိပ်ဒိတ်ဒိတ်ရွာရွာမွားမွားအိုးတရိပ်ရိပ်တဖွာဖွာတရွာရွာနဲ့ရုပ်တွေဖောက်ပြန်နေတာပြောင်းလဲနေတာဖောက်ပြန်တယ်ပြောင်းလဲတယ်ဖောက်ပြန်တယ်ပြောင်းလဲတယ်အော်ရုပ်တရားတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဒီရုပ်တရားတွေဟာဒီဖောက်ပြန်ပြောင်းလဲနေတဲ့ရုပ်တွေကဲငါကိုဆိုတာဟုတ်သေးလား ငါဥစ္စာဆိုတာ ဟုတ်သေးလားငါဆိုတာဟုတ်သေးလားတေချာလေးလာကြည့်တေချာညာနဲ့ကြည့်အဲ့ဒီဖောက်ပြန်တယ်ဆိုတဲ့သဘောကလက်နဲ့လည်းကင်ပြလို့မရဘူးနော်ဟောဒီမှာခန္ဓာကိုယ်ကြီးဖြစ်ရဆိုရင်မြင်ရတယ်အဲ့ဒါမြင်ရရင်ပြင်းမြင်ရပညာခန္ဓာကြီးထဲမှာမှညာနဲ့ကြည့်လိုက်တဲ့အခါကျတော့သဘောခန္ဓာတွေ့တယ်အဲ့ဒီသဘောခန္ဓာဘာလဲပူလိုက်တောင်းလိုက်တင်းလိုက်ဒိတ်ကလေးရိတ်ကလေးရွာရွာမွားမွားဓာတ်ကြီးလေးပါးတွေတစ်မျိုးပိတ်တစ်မျိုး ပေါ်ပေါ်ပေါ်ပေါ်လာတာတွေကကြိလိုက်တဲ့ခါကျတော့ပြောင်းပြောင်းပြောင်းပြောင်းတော့အဲ့တော့ပေါ်လာတာဒီဓာတ်သဘောတွေတဘာဝသူ့သဘောသူဆောင်နေလို့ဓာတ်လို့ခေါ်တာသူ့သဘောသူဆောင်နေတဲ့ဓာတ်သဘောတွေကပူလာလိုက်တောင်လာလိုက်တင်းလာလိုက်ထုံလာလိုက်ကျင်လာလိုက်ဟောသူကသူပြပြပြပြနဲ့ခန္ဓာကြီးထဲမှာအဲ့ဒီဓာတ်သဘောကို သူ့သဘောသူဆောင်လို့တဘာဝဓာတ်လို့ပြောတာအဲ့ဒီတဘာဝဓာတ်တွေကိုညံနဲ့သေချာကြည့်တဲ့အခါကျတော့ ပူတာလေးရတယ်တခါတည်းနည်းနည်းလေးပူလိုက်များများပူလိုက်အများကြီးပူလိုက်အော်ပူတာနဲ့အေရာပြောင်းသွားပြန်ပြီအေရာကနေထုံနာပြောင်းပြန်ပြီထုံနာနဲ့တောက်နာပြောင်းပြန်ပြီအော်ခန္ဓာကြီးညာနဲ့လိုက်ကြည့်လိုက်တော့ပူတလဲတောင်တလဲဒင်းတလဲຫນွေတလဲအေးတလဲဒိတ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာမွားမွားမွားမွားတရိတ်ရိတ်တရွာရွာတမွားမွားနဲ့အော်ဟာဒီရုပ်တရားတွေကဖောက်ပြန်နေပါလားပြောင်းလဲနေပါလားဖောက်ပြန်နေပါလားပြောင်းလဲနေပါလားလို့ အဲ့ဒီလိုကြည့်တဲ့အခါကျတော့ဘယ်မှာလဲငါဘယ်မှာလဲငါဥစ္စာဘယ်မှာလဲငါကိုငါကိုဆိုတာလည်းမရှိပါလားငါဥစ္စာဆိုတာလည်းမရှိပါလားငါဆိုတာလည်းမရှိပါလားညံလေးနဲ့ကြည့်လိုက်တဲ့အခါကျတော့ရုပ်သဘောတွေဟာသူ့ဟာနဲ့သူဖောက်ပြန်တယ်ပြောင်းလဲတယ်ဖောက်ပြန်တယ်ပြောင်းလဲတယ်ဒီရုပ်တွေဟာဖောက်ပြန်နေပါလားပြောင်းလဲနေပါလားငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိပါလားငါကိုငါဟာဆိုတာမရှိပါလားရုပ်သဘောဆိုတာ ဖောက်ပြန်ခြင်းပြောင်းလဲခြင်းဖောက်ပြန်ခြင်းပြောင်းလဲခြင်းဒီရုပ်တွေဟာဖောက်ပြန်နေရပါလားပြောင်းလဲနေရပါလားလို့ရုပ်အပေါ်မှာဟောဒိဋ္ဌိခွာပြီးတော့ရှုတော့တဲကာယဒိဋ္ဌိအဲ့ဒါပြုတ်သွားတာဦးဇင်းတော်ဒကာဓမ္မတွေကြောင့်အခုတရားထိုင်ရင်းနဲ့ဒါဒရင်ငါပြုတ်တာဒရင်ငါပြုတ်တာလဲနည်းနည်းကြာကြာထိုင်မှနော်ဝေဒနာလေးတက်နာဘတ်ဆိုဟိုဘက်လှည့်ပြောင်းလိုက်ဒီဘက်လှည့်ပြောင်းလိုက်ဆိုရင်အဲ့ဒါပြုတ်တာမဟုတ်ဘူးဣရိယာပုတ်ပြောင်းတာ သီခံပြီးတော့ကြည်နေလိုက်တဲ့အခါကျတော့သီခံရှုသီခံရှုသီခံပြီးတော့ဘလို့ဖောက်ပြန်နေလဲဘလို့ပြောင်းလဲနေလဲညံလေးနဲ့အဲ့ဒါလေးတွေကိုကြည်နေရင်ကြည်နေနဲ့နည်းနည်းပူလိုက်အများကြီးပူလိုက်အောက်တေသောတက်ကြီးတွေဟောပူတယ်ပူတယ်ဆိုတေသောတက်ကြီးတခါယော့ပြီးကြာသွားလိုက်ငြိမ့်သွားလိုက်နောက်ထပ်တခါဝါယော့တက်တွေဒိတ်ဒိတ်ဒိတ်ဒိတ်ဒိတ်နဲ့တက်လာလိုက်အဲ့ဒါတွေကလည်းတခါနောက်ဆုံးတော့ပျောက်သွားလိုက်ဓာတ်ကတဘာပြီးတဘာတက်လိုက်ဆင်းလိုက်တက်လိုက်ဆင်းလိုက်ပထဝီတက်ကြီးကတက်လာတော့ထုံကျင်တောင့်တင်ကြိုက်ခဲပြီးကဲထုံတဲ့သဘောတည်းကြည်သမ်း အဲ့နာမှာဘယ်ဟာလဲငါဘယ်ဟာလဲငါကိုဘယ်ဟာလဲငါဥစ္စာအဲ့ဒီထုံတဲ့သဘောယောက်ျားလားယောက်ျားလည်းမဟုတ်မိန်းမလားမိန်းမလည်းမဟုတ်ငါကိုလည်းမဟုတ်ဘူးငါဥစ္စာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးယောက်ျားလည်းမဟုတ်ဘူးမိန်းမလည်းမဟုတ်ဘူးအော်သူ့အတူထုံတဲ့သဘောကသူ့အတူထုံတာပဲတင်းတဲ့သဘောကတင်းတာပဲကြက်တဲ့သဘောကကြက်တာပဲမောတဲ့သဘောကမောတာပဲငါကိုမှမဟုတ်တာငါဥစ္စာမှမဟုတ်တာလို့ဓာတ်ကြီးလေးပါးကို ညာနဲ့စာရေးပြီးတော့ဆင်ခြင် သုံးသပ်ရှုနေရင်းနဲ့ဟောဓာတ်ကြီးလေးပါလဲအကုန်ချုပ်သွားရောစိတ်ကလေးကငြိမ်အဲပြီးချမ်းသာပြီးတော့ရေကြီးအိုင်ထဲမှာဖားတဲ့ငယ်လေးဝတ်နေသလိုပဲစိတ်ကလေးကငြိမ်ပြီးအေးနေတဲ့နေရာလေးဟောတရင်ကရောက်သွားအဲ့ဒါတရင်ကတက္ကရာဒိဋ္ဌိပြုတ်သွားတာ အဲ့လိုတက္ကာယဒိဋ္ဌိပြုတ်သွားတော့အဲ့ဒီငြိမ်းအဲနေတဲ့အချိန်မှာအဲ့ဒီအောက်မှာထိုင်နေရင်းနဲ့စောတော့ပူလိုက်တာလောင်လိုက်တာကြိုက်လိုက်တာခဲလိုက်တာငါမရတော့ဘူးဆိုတော့အဲ့ဒီငါဆိုတဲ့ဒိဋ္ဌိဘာမှရှိတော့အဲ့ချိန်ချမ်းသာပြီးတော့အော်ဒီလိုလေးနေတော့လေတနေကုန်နေဘာမှဖြစ်တော့ဘူးဟောရသွားပြီအဲ့ဒါမျိုးနဲ့ဒကမာကြီးကဟောတက္ကာယဒိဋ္ဌိကိုတဲ့သူကအပီးပိုင်တပြီတော့ပယ်ပြီးပြီဖရားတဲ့ရုပ်ပေါ်မှာငါလိုမစွဲတော့ ငါရုပ်ကြီးမှမဆွဲတော့သားပေါ်မှာဟိုမှာနှိပ်ဆက်တပ်ဖြတ်နေတဲ့အခါကျတော့ငါသားဆိုတဲ့ဆွဲလမ်းမှုက तू ခွာထားပြီးပြီတဲ့နော်ခွာလိုက်တဲ့အခွာကလည်းဒကမာကြီးခွာတဲ့အခွာကတာမန်သောတာပန်ဆိုရင်ထိုင်းကိုရင်ကိုနေအောင်မှာ तू ခွာတာကဘယ်အထိခွာလဲကာမရာဂနဲ့ပဋိက္ခအထိခွာထားတာနော်ကိလေသာအာယုံကာမဂုဏ်ကိုသဂရာဂမိမဲ့မှာအနှဲငယ်ပယ်တယ် ဒေါသကိုသဂရာဂါမိမတ်မှာပယ်တယ်ဒါပေမဲ့အပြီးမပယ်သေးဘူးအနာဂါမိမတ်ကိုရောက်သွားတဲ့အခါကျတော့မှ ကာမရာဂနဲ့ပဋိကဆိုတဲ့ဒေါသကအနာဂံဖြစ်သွားတဲ့ပုဂ္ဂိုလ်ကဒေါသကိုအပြီးပယ်လိုက်ပြီအနာဂံပုဂ္ဂိုလ်ကြီးကကာမရာဂတွေအပြီးပယ်လိုက်ပြီတဲ့ဒါကြောင့်မို့အနာဂံပုဂ္ဂိုလ်ကြီးတွေဟာတခါတည်းရုပ်ကြီးတွေမြင်ဩယုံမွယ်ဆက်စုပ်ဖွယ်ကြီးတွေမြင်နေတာ ဒါကြောင့်မို့အရှင်သာရိပုတ္တရာရဲ့အံ့ဘွယ်ထဲမှာအရှင်သာရိပုတ္တရာမထေရမြတ်ကရသော်ဘုရားတဲ့တပည့်တော်ဟောဒီခန္ဓာကိုယ်ကြီးကိုခွေးသေးကောင်ပုံကြီးလက်ပင်ဆွဲထားသလိုမြင်တာဘုရားတဲ့အရိယာတွေသူတော်ကောင်းတွေအဲ့လိုမြင်တာနော်ဦးဇင်းတော်တွေကငါကိုကြီးငါဟာကြီးငါဥစ္စာကြီးလို့မြင်တာခိုးကတခါတည်းသောတာပန်အဆင့်တကရာသောတာပန်အဆင့်မှာဒီကာမရာဂနဲ့ပဋိကတွေမပယ်သေးဘူးတကရာဂအဆင့်လည်းရောက်ရောက်ရုပ်တွေအပြက်တွေအပုတ်တွေအပွားတွေအကုန်မြင်ပြီးတော့အဲ့ဒီမှာတင်တခါတည်းကာမရာဂတွေချုပ်သွားတာ ဒီအပုတ်ကြီးတွေအပွားကြီးတွေသူများမပြောနဲ့ကိုကိုကိုတော့မလိုချင်တော့ဘူးသူများခန္ဓာကိုမပြောနဲ့ကိုခန္ဓာကိုတော့ပုတ်လိုက်တာပေါ့လိုက်တာဒါကြီးကိုတခါတည်းခွေးတွေပုတ်ကြီးလေပင်ဆွဲထားတဲ့ပုတ်ကအဲ့ဒါကြီးကိုကြည့်ကြည့်ပြီးယွန်တာဘလို့မှ မကြည့်ရတလို့ပဲတပည့်တော်တို့ကခန္ဓာအဲ့လိုမြင်တယ်ဖေဟာအခုဒကမာကြီးကလည်းဒီကြောင့်မသူခန္ဓာကိုကြီးကိုသူအဲ့ဒီလိုကိုတခါတည်းမြင်ထားလိုက်သည့်အတွက်တဲ့နော်ဒီကြောင့်မကာမရာဂကိုလည်းသူပယ်ထားပြီးပြီး တောကတွေဖြစ်ရတယ်ဒေါသတွေဖြစ်ရတယ်စိုးရိမ်ရတယ်ပူဆွေးရတယ်ငိုကြွေးရတယ်ဆိုတာကဒေါသရှိလို့ဖြစ်တာဒေါသရှိသေးလို့ဦးဇင်းတို့ဒကာတော်မတွေငိုကြွေးရတယ်ပူဆွေးတာအဲ့ဒီဒေါသကို အပီးပယ်ပြီးရင်အဲ့ဒီဒေါသပူဆွေးမှုတောကတွေမှန်သမျှအကုန်ပယ်လိုက်ပြီအဲ့ဒါကြောင့်ကိုယ့်ရှိမှာဘာကြီးပဲလာဖြစ်လာဖြစ်နော်ကိုယ့်ရှိမှာတခါတည်းမျိုးစုံနှိပ်ဆက် အနာဂံပုဂ္ဂိုလ်ယဟန္တာပုဂ္ဂိုလ်ဖယပိစေကဗုဒ္ဓဘယ်တော့မှပြန်ပြီးတော့တုံ့ပြန်တာလည်းမရှိဘူးဒေါသလည်းမရှိတော့ပါတစ်ချက်ရိုက်တယ်ရိုက်ငါဝကြွေးရှိလို့ခံရတာထုမဲ့ထုတတ်မဲ့တတ်ပြန်ပြီးတော့လဲတုံလည်းမတုံပြန်တော့ဘူးလှုပ်လည်းမလှုပ်တော့အထာမတကယ်သူတော်ကောင်းအာငါလှုပ်လို့နည်းနည်းလေးချလိုက်မယ်ငါ့ကိုဂုံတရင်လှုပ်လို့သူ့ဂုံတရင်ဖြတ်လိုက်မယ်ဆိုရင်အဲ့ဒါသူတော်ကောင်းမဟုတ်သေးဘူး သူတော်ဘာတွေကဂုံတရင်ပျက်စီးရပျက်စီးကြောင်းနဲ့လုံနေရင်အရိယာမဟုတ်ဘူးအရိယာဒီဘယ်တော့မှအဲ့ဒီအလုံးမျိုးမလုပ်ဘူးသူတော်ဘာတွေဂုံနေတရင်နေပျက်စီးအောင်အရိယာပုဂ္ဂိုလ်ဘယ်တော့မှမလုပ်သောတာပတ္တိမတ်ကိုရပြီပြီဆိုတာနဲ့အိတ်တာမစ္စရိယပယ်သွားပြီနော်မနာလိုခြင်းနော်ဝန်တော်ခြင်းကိုယ့်ထက်သာတဲ့လူတွေကိုပုထုဇဉ်တွေကမနာလိုတယ်နော် ဟာဒီပုဂ္ဂိုလ်ငါထက်တော့တာတော့မယ်ငါသူ့ကိုဘလို့နှိပ်ကိုလိုက်ရမလဲသူ့ဂုံတရင်တွေပျက်စီးတော့ငါဘလို့လုပ်လိုက်ရမလဲနော်အဲ့ဒီလိုအိတ်တာနဲ့မစ္စရိယတရားနှစ်ပါးကိုယ်စီရရှိတာမပေးခြင်းဘူးကိုယ့်ရဲ့ပိုင်ဆိုင်ထားတာတွေမစွန့်လွတ်ခြင်းဘူးမပေးခြင်းဘူးဝန်တော်တယ်ကိုယ့်ထက်တာရင်ဘလို့ငါသူ့ကိုနာမည်ပြက်အောင်လုပ်ရမလဲမစ္စရိယအဲ့ဒီအိတ်တာတရားမစ္စရိယတရားတွေ အရိယာမတ်ကိုကိုးပြီဆိုတာနဲ့မရှိတော့သူ့အဆင့်နဲ့သူပယ်သွားတာနော်သောတာပတ္တိမတ်ကိုရောက်သွားပြီဟဲ့ဆိုတာနဲ့တပြိုင်နက်တည်းတကယ်ပယ်တာကတော့ဒိဋ္ဌိဝီဇိကိစ္စလို့ပြောတယ်သောတာပန်သည်ဒိဋ္ဌိနဲ့ဝီဇိကိစ္စကိုပယ်တယ်ဒါပေမဲ့သီလပတ္တပရာမာသဆိုတဲ့ခွေးကျင်နွားကျင်တွေကိုလည်းသူပယ်သွားပြီအိတ်တာတရားမစ္စရိယတရားမနာလိုခြင်းဝန်တော်ခြင်းဒီပုဂ္ဂိုလ်ကတော့ငါထက်သားနေပြီငါဘလို့လောက်မလဲဘလို့နာမည်ဖြတ်မလဲ အဲ့ဒီအရိယာပုဂ္ဂိုလ်ဘယ်တော့မှမရှိတော့အဲ့ဒါရှိနေသေးရင်အဲ့ဒါဒီအရိယာမဟုတ်နော် အရိယာပုဂ္ဂိုလ်ဒီဘယ်တော့မှမနာလိုခြင်းဝန်တော်ခြင်းမရှိဘူးငါကိုငါဟာငါဥစ္စာဆိုတဲ့အစွဲလမ်းကြီးအိုစွဲအိမ်စွဲဖျားစွဲကြောင်းစွဲငါကြောင်းငါကံငါအိုငါအိမ်မရှိတော့အရိယာပုဂ္ဂိုလ်အဲ့ဒီလိုဒကမာကြီးကပယ်ပြီးပြီဖျားတဲ့နော်ရုပ်ပေါ်မှာလည်း ငါယုံမဟုတ်ဘူးဆိုတာကို तू အပြီးပိုင်ပယ်ပြီးပြီတဲ့နန္တရားပေါ်မှာတဲ့ဟောဒီစိတ်ကလေးကလည်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မနေ့ကလည်းငါစိတ်ဒီနေ့လည်းငါစိတ်ဒကမာကြီးတွေအခုပြန်တွက်ကြည့်သားမနေ့ကလည်းဒီစိတ်လို့ဦးဇင်းတို့တတ်မှတ်ခဲ့တာပဲမို့လားအခုတရားမနာခင်ကလည်းဒီစိတ်တရားနာနေလည်းဒီစိတ်တရားနာပြီးလည်းဒီစိတ်သေတော့လည်းဒီစိတ်ပဲဦးဇင်းတို့ဒီလိုပဲတွေ့နာနော်လက်ဖြောက်တဲ့ချက်ဒီဂရေသိမ့်တဲ့ချီသိမ့်တဲ့ချီပြီးဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အစဉ်ကြီးသွားတာမမြင်ခဲ့ဘူး အဲ့တော့ဒီစိတ်ကိုကြည့်လိုက်တဲ့အခါကျအော်ဒီစိတ်လေးကဖြစ်ပြီးပြက်ဖြစ်ပြီးပြက်ဝိညာဉ်နဲ့ခန္ဓာဆိုတဲ့နံတရားလေးကလည်းဖြစ်ပြက်နေတာဘယ်မှာလဲငါစိတ်ဘယ်မှာလဲငါကိုဘယ်မှာလဲငါဟာဘယ်မှာလဲငါဥစ္စာငါကိုဆိုတာမရှိငါဥစ္စာဆိုတာမရှိငါဆိုတာမရှိပါလားဒီစိတ်လေးကသူ့အတူဖြစ်ပြီးပြက်နေတဲ့အနိစ္စရဲ့သဘောပဲဆိုပြီးတော့နံတရားရဲ့အပေါ်မှာဝိညာဉ်နဲ့ခန္ဓာအပေါ်မှာငါဆိုတဲ့တက္ကရာဒိဋ္ဌိကိုဖြုတ်လိုက်ပြီ စားတာလေးကောင်းတာလေးစားတော့လဲငါခံစားတယ်မြင်တော့လဲငါခံစားတယ်ကောင်းတာလေးလည်းခံစားတယ်ဆိုးတာလေးလည်းခံစားတယ်ဝေဒနာခန္ဓာကောင်းတာလေးကြောင့်တိုးတိုးခံစားကျင်လိုက်တာငါခံစားတယ်ငါခံစားတယ်ဆိုအဲ့ဒီခံစားတဲ့သဘောကမြဲသလားအဲ့ဒါကလည်းကြည့်တော့မမြဲဘူးအော်ဝေဒနာတိလည်းအနှိမ့်စာပဲရှိပါလားလို့ဝေဒနာရဲ့အနှိမ့်စာတွေမြင်တော့အဲ့ဒီဝေဒနာရဲ့အပေါ်မှာဒိဋ္ဌိပြုတ်ပြန်ပြီဝေဒနာလည်းခံစားပြက်ခံစားပြက်ခံစားပြက် ဝေဒနာပေါ်မှာလည်းငါသူတော်ကယောက်ျားမိန်းမဆိုတာမရှိဘူးငါခံစားတယ်ဆိုတာမရှိဘူးသူခံစားတယ်ဆိုတာမရှိဘူးခံစားတတ်တဲ့ဝေဒနာသည်ခံစားပြီးပြတ်တယ်အမှန်ကိုမြင်လိုက်တဲ့အခါကျတော့ဝေဒနာပေါ်မှာဒိဋ္ဌိကိုခွာသွားပြီနော်မှတ်သားတတ်တဲ့ဒိညာတွေတင်းတယ်တောက်တယ်ပူတယ်ရောက်လူခွဲကြောင်းကြက်ငဲ့နော်အစိမ့်အနေအဖြူဝါဆိုမှတ်သားတတ်တဲ့တင်ညာတွေအဲ့ဒီတင်ညာတွေကလည်းမြဲသလားမမြဲဘူးအဲ့ဒီတင်ညာတွေကလည်းဖြစ်ပြီးတော့ပြည့်ရတော့ ငါမှတ်သားတယ်ဆိုတာမရှိဘူးတဲ့တင်ညာဆိုတာလည်းပဲဖြစ်ပြီးတော့ပြက်ရတဲ့သဘောဟောအဲ့ဒီတင်ညာပေါ်မှာလည်းဒိဋ္ဌိခွာလိုက်ပြီတဲ့ပြုပြင်စီရင်တတ်တဲ့သင်္ခါရတရားတွေဆိုတဲ့လောဘတရားတွေမောဟဒေါသတရားတွေမောဟတရားတွေစေတနာတွေကံတွေအားလုံးကိုလည်းပဲဟောကြည့်လိုက်တော့ဘယ်ဟာမြဲတာရှိလဲအကုန်ဖြစ်ပြီးပြက်ဖြစ်ပြီးပြက်လောဘလေးကလည်းဖြစ်ပြီးပြက်ဒေါသလေးကလည်းဖြစ်ပြီးပြက်မောဟလေးကလည်းဖြစ်ပြီးပြက် ဩအကုန်လုံးဖြစ်ပြီးပြက်နေတဲ့သဘာဝတရားတွေပါလားလို့အဲ့ဒီလိုကိုသိလိုက်ပြီသိလိုက်တဲ့အခါရောက်တော့ရုပ်ပေါ်မှာလည်းငါကိုငါဟာလို့မစွဲတော့ဘူးဝေဒနာပေါ်မှာလည်းမစွဲတော့ဘူးသင်ညာသင်္ခါရဝိညာဉ်ဆိုတဲ့အဲ့ဒီခန္ဓာ၅ပါးရဲ့အပေါ်မှာတက္ကာယဒိဋ္ဌိကို အပြီးဖြုတ်ပြီးပြီဖရာအဲ့ဒီတက္ကာယဒိဋ္ဌိအပြီးဖြုတ်ပြီးတော့ကျင့်ထားလို့ သားကိုကိုယ့်ရဲ့ရှင်းမောင်မာရင်တတ်တော်လည်းပဲတပည့်တော်မှာဒေါသတွေတောကတွေမဖြစ်ဘူးဖေ။တဲ့တက္ကာယဒိဋ္ဌိကလည်းပြုတ်နေတဲ့ပဋိကဆိုတဲ့ဒေါသကြီးကလည်းအပြီးပယ်ထားပြီးလို့ပါဖေ။နော်အဲ့ဒီလိုပဲဖေ။တဲ့တပည့်တော်အောက်တန်ရောတဲ့၅ပါးဆိုတဲ့အဲ့ဒီတရားတွေကိုဖေ။တပည့်တော်အကုန်လုံးနော်အပီးပိုင်ပယ်ထားပြီးပါပြီဖေ။အဲ့ဒါဖေ။တပည့်တော်ရဲ့အံ့ဩဘွယ်ရပါပဲဖေ။ ဒကမာကြီးဒကမာကြီးတို့လိုလူလောကမှာနေတဲ့အမျိုးသမီးတွေအတွက်အဲ့ဒီလိုအစိတ်ရဖို့ဆိုတာတကယ်မလွယ်ဘူးဒကမာကြီးအစ္စရိယဝဒအဘုဒ္ဒံဝဒမဖြစ်တတ်ဘူးအမတန်မှာထူးခြားလှပါတယ်ဒကမာကြီးဒကမာကြီးအခုရထားတဲ့ဒီအစင်မျိုးတွေဆိုတာတာမန်ပုံကိုယ်တွေရနိုင်ခဲ့တဲ့အရာတွေနံပါတ်1ဘာလဲဝတ်တဝနာမင်းကြီးနဲ့မျက်နှာချင်းဆိုင်ပြီးတော့စကားပြောခဲ့ရတယ် အဲ့ဒီဝတ္တဝနာမင်းကြီးရဲ့နော်ပြုစုစောင့်ရှောက်ခြင်းကို ခံရလို့စဘာကြည်တိုက်20လောက်ကလည်းပဲဟောကြိုက်တဲ့လောက်ထုတ်မကုံတော့ဘူးတဲ့အခုဥဒ္ဒနောတရားဓမ္မတွေအဲ့လိုရဘလောက်ကောင်းမလဲရှားတရားလည်းမလို့တော့ဖွေတရားလည်းမလို့တော့တရားလုံးမလားအေးစေးလုံးနေုံပဲဟုတ်တယ်မို့လားကိုတရားလေးကိုနှလုံးသွင်းနေုံပဲဘာမှပူပန်တရားမလို့ကြောက်ညတရားမလို့ရတဲ့ဘဝမျိုးအဲ့ဒီလိုနတ်မင်းရဲ့ ကိုယ်တိုင်တိုက်ရိုက်စကားပြောပြီးတော့နတ်ရဲ့ချီမြောက်ခြင်းကိုလည်းခံယူရတယ်နံပါတ်1နံပါတ်2ကသူ့ရဲ့သားလေးကိုသူ့ရဲ့ရှင်မောက်ပါနေအရှင်လတ်လတ်တခါတည်းညှင်းသေးပြီးတော့တပ်ဖြတ်တာတောင်မှတောကတွေဒေါသတွေတပိတော့မဖြစ်ခဲ့ပါဘူးဖျားတဲ့နံပါတ်1အဆင့်နော်နံပါတ်3သူ့ရဲ့ယောက်ျားကသေပြီးတော့ယခယောနီတဲ့ဘလူမျိုးမှာသွားဖြစ်နေတယ်အဲ့ဒီလိုသူ့ရဲ့ယောက်ျားကဘလူဖြစ်ပြီးတော့ အိမ်မှာအရင်ယောက်ျားရဲ့ဘဝကပုံပန်းတန်တန်းနဲ့လာပြီးတော့ပြတာတောင်မှတပီတော်မှာတုံလှုပ်တယ်ကြောက်ရွံ့တယ်ဆိုတာမရှိဘူးဖေဟာနော်နံပါတ်3နံပါတ်4ကငငယ်လေးကတည်းကသူ့ကိုအိမ်အောင်ချပေးခဲ့ပေမဲ့အဲ့ဒီယောက်ျားကလွဲ၍ကြံတဲ့ယောက်ျားတွေပေါ်မှာကာယကံကျူးလွန်မှုမပြောနဲ့စိတ်နဲ့ပြမခြင်းတောင်မှမရှိခဲ့ပါဘူးဖေဟာတဲ့အဲ့ဒါနံပါတ်4သူ့ရဲ့စောင့်စည်းခြင်းမှာ နံပါတ်5တဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနဲ့တွေ့ပြီးတဲ့အချိန်ကနေစပြီးတော့ဆောက်တည်ကျင့်သုံးခဲ့တဲ့တရဏဂုံနဲ့၅ပါးသောသီလဟာယနေ့အချိန်ထိဖရာတပည့်တော်ကြိုခြင်းပေါက်ခြင်းမရှိခဲ့ပါဖရာတဲ့၅ပါးသီလကိုလည်းတပည့်တော်လုံလုံခြုံခြုံကိုစောင့်ထိုင်ထားပါတယ်ဖရာနံပါတ်6ကတော့ပထမဇန်ရဲ့ဒုတိယဇန်ရဲ့တတိယဇန်ရဲ့စတုထဇန်ရဲ့ဆိုတဲ့ အဲ့ဒီဇံတရားတွေကိုဖះတပည့်တော်အချိန်တိုင်းအချိန်တိုင်းမှာဝင်စားနိုင်ပါတယ်ဖះနံပါတ်6နံပါတ်9အရံဘာဂိယတန်ရောစဉ်လို့ခေါ်တဲ့အောက်တန်ရောစဉ်၅ပါးကိုတပည့်တော်ကာမဂုဏ်အာယုန်တွေကိုလည်းတပည့်တော်အပိပယ်ထားပြီပြီဖရာတပည့်တော်ရဲ့စိတ်ထဲမှာဖြစ်ရတဲ့ဒေါသတွေတောကတွေအလုံးကိုလည်းတပည့်တော်အပိပိုင်ပယ်ထားပြီပါပြီဖရာ ခန္ဓာ၅ပါးယုံနာ၅ပါးအပေါ်မှာဆွဲတယ်ဟောဒီတက္ကရာဒိဋ္ဌိကြီးကိုလည်းတပည့်တော် အပိပယ်ပြီးပါပြီဖေဟာဖရာဘောမှာတရားဘောမှာတန်ခါဘောမှာပြိဿသမုပ္ပါနဲ့တစ္ဆာတရားတွေအပေါ်မှာယုံမှတန်တရားကြီးကိုလည်းတပည့်တော်အပိပိုက်ပယ်ထားပါပြီဖရာခွေးကျင်နွားကျင်ဆိုတဲ့သာသနာ့ဘအကျင့်တွေကိုမက်ဖို့နိဗ္ဗာန်ရောက်ကြောင်းလို့ယူဆတဲ့အယူအဆမျိုးဒီလည်းပဲတပည့်တော်မှာ အပိပိုင်ပယ်ထားပြီးလို့အဲ့ဒီသီလပဒပရမတအကျင့်မျိုးကိုလည်းမယုံတော့ပါဖရာ အဲ့ဒီအောက်တန်ရောသင်၅ပါးကိုဖရာတပည့်တော်သည်အဘိအပိုင်ပယ်ထားတဲ့အချက်တွေပါဖရာဆိုတော့ဒကမာကြီးသည်အနာဂံအနာဂံပုဂ္ဂိုလ်များကဒါကြောင့်မို့ဥပုပ်သီလာလည်းမြဲတယ်တဲ့နော်အနာဂံပုဂ္ဂိုလ်ဘယ်တော့မှညတာမစားဘူးတဲ့နော်အနာဂံပုဂ္ဂိုလ်ကညတာမစားတော့ဘူးတဲ့ယဟန္တာမပြောနဲ့နော်အဲ့ဒါမှတ်သားပွဲလေးနော်ဦးဇင်းတို့ဒီမှာရှမတိလဝန္တ ဒီပါရဏဝတ္ထုကြီးဒါကြီးတွေရေးတော့နန္ဒမာတာတို့အကြောင်းတွေထက်ရေးတဲ့အထက်မှာဒါသူ့ရဲ့နန္ဒမာတာရဲ့အံပွဲဆိုပြီးတော့အဲ့မှာပြန်ထုတ်နှုတ်ပြတဲ့အခါကျတော့စဘာကြည်တိုင်း250အချိန်တိုင်းဘလောက်ထုတ်ထုတ်မကုန်တဲ့အံပွဲရှိတယ်နော်ညနေနေလွဲညတာကိုစားလို့မရှိဘူးဒကမာကြီးကဘာလို့လဲဆိုတော့အနာဂံပုဂ္ဂိုလ်ကိုအနာဂံပုဂ္ဂိုလ်ကြီးတွေဥပုပ်တိလ စောင့်ထိန်သွားပြီအမြဲတမ်းနေတိုင်းစောင့်တော့တာနော်ဥပုသီလကိုနော်အဲ့လိုမြဲသွားပြီတဲ့နောက်ပြီးတော့ဖရာဟောတရားတော်တွေကိုနော်နှုတ်ငုံဆောင်ထားတယ်အဲ့ဒါတွေရွတ်ဖတ်တယ်သူ့ရဲ့ဒါထူးခြားတဲ့ဟာတွေကိုကျင့်သီလအင်ပတန်မှာကောင်းမွန်တယ်အမြဲတမ်းဖရာတရားနဲ့အမြဲတမ်းနေလေရှိတဲ့တက္ကမကြီးတဲ့အဲ့ဒါကြောင့်မို့လူတွေအနေနဲ့ထူအားဖြင့်အမျိုးကောင်းသမီးတွေအနေနဲ့ အဲ့ဒီနန္ဒမာတာတို့ကိုအားကြရမယ်နန္ဒမာတာတို့ကိုအတူယူရမယ်လို့เนาะရှေ့ကဆရာတော်ဘုရားကြီးတွေကဒါအတူယူပွဲရာကို ထုတ်နှုတ်ပြခဲ့တာเนาะအတူယူပွဲရာတွေထဲမှာလူအမျိုးသမီးတွေထဲမှာဆိုရင်တော့အုတ်ဒီအခုနန္ဒမာတာနန္ဒမာတာရဲ့ခုတ်ဆုပ်တရာရဲ့เนาะအဲ့ဒါဟာအမျိုးသမီးတွေအတွက်အင်မတန်မှအတူယူပွဲ ကောင်းတဲ့အမျိုးသမီးတွေပါတဲ့ဒါကြောင့်မို့ဒီနေ့နန္ဒမာတာတုတ်တံ ဒါတရားဓမ္မတွေနာယူပြီးတော့အော်ရှေ့ကသူတော်ကောင်းနေလောကရန်နေကြုံရင်မတုံမလှုပ်ဘာနဲ့နေကြတော့ဓမ္မနဲ့နေတယ်တရားနဲ့နေတယ်သူလဲကြုံရမှာပဲကိုလဲကြုံရမှာပဲလောကရန်တရားတွေအဲ့ဒီလောကရန်တရားတွေနဲ့ကြုံတဲ့အခါကျတော့ဟောဒီဓမ္မတွေကိုရရှိအောင်လှုပ်ထားသမ်းမှာတည်တည်ငြိမ်ငြိမ်နဲ့နေနိုင်တယ်ဓမ္မကိုရှိရင်ဓမ္မကအဆောက်အအုံပါတယ် ကိုကျင်တရားတွေကောင်းအောင်နေပါနော်အဲ့ဒီလိုများတဲ့ဥစဉ်တို့ဒကာတော်မတွေကိုကျင်တရားတွေကောင်းအောင်ထားပြီးတော့ဓမ္မတွေနဲ့အမြဲတမ်းနေမယ်ဆိုရင်အဲ့ဒီဓမ္မကစောင့်ရှောက်ပါလိမ့်မယ်တရားကိုကြည့်ရင်တရားကစောင့်နေတရားကိုမကြည့်ရင်တရားကမဆောင်ဘူးဟန်ဆောင်ပန်းဆောင်လှုပ်ထိုင်ရင်တရားကမဆောင်ဘူးနော်အဲ့တော့ကိုကိုကိုငါတရားတကယ်ကိမ့်ပြီလား ဒီလိုရှိရအရိယာတွေသူတော်ကောင်းတွေဆိုတာဒီလိုသီလတွေစောက်တည်ဒီလိုတွေတရားအထုတ်ပြီးတော့ဒီလမ်းကြီးတွေထွင်သွားကြတာဒီတန်တရာဝစီရဲ့ဒုက္ခတွေကလွတ်အောင်လွတ်သွားကြတာငါတို့လည်းပဲလွတ်အောင်လွတ်မယ်ဆိုတော့တရားစိတ်နဲ့လှုပ်လိုက်စမ်းပါအဲ့တော့ရှင်သာရိပုတ္တရာမထေရကြီးတရားဟောလိုက်ရဆိုတရားကိုမဟောလိုက်ရဘူးဘာလို့လဲဆိုနန္ဒမာတာသူတရားဟောလိုက်တာနဲ့အရှင်သာရိပုတ္တရာဣစရိယဝတ္တအဖုဒဝတ္တနဲ့အရှင်သာရိပုတ္တရာမထေရကြီး တခါတည်းပဲတရားပဲပြန်ပြီးတော့နားထောင်လိုက်ရတယ်တဲ့နော်နန္ဒမာတာတရားအဟောကောင်းသွားလို့နော်အရှင်ဖုရားတဲ့အဲ့ဒီတရားတွေကိုတပြည့်တော်ပြည့်သုံးပါတယ်ဖုရားတပြည့်တော်ရဲ့မောင်တော်ဖြစ်တဲ့ဝတ်တော်နာမင်းကြီးကိုလည်းတပြည့်တော်အမြတ်တမ်းပေးပါဦးမယ်ဖုရားတပြည့်တော်အရှင်ဖုရားတို့မလာခင်ကတည်းအရှင်ဖုရားတို့ရဲ့အပေါ်မှာတပည့်တော်လှူမဲလှူမဲလှူမဲဆိုတဲ့စိတ်တွေပုပ္ပါစေတနာတွေလည်းတပည့်တော်ဖြစ်ခဲ့ရပါတယ်ဖုရားတဲ့နော် လှူနေစဉ်တန်းနေစဉ်အချိန်ကာလမှာလည်းပဲတပိတော့မုံစစေတနာတွေအပြည့်အဝကိုအရှင်မရတို့တော်ပါတော့လို့ပြောရသည့်တိုင်အောင်တပိတော့မုံမြတ်တဲ့ခက်ဝဲတွေကိုလှူဒန်းတဲ့အခါမှာဝမ်းသာအာရကြီးနဲ့မုံစစေတနာတွေနဲ့လည်းလှူရမ်းခဲ့ရပါတယ်ဖေအခုတန်ဃာတော်ရှင်သူမြတ်တွေဖုံပေသုံးဆောင်ပြီးတဲ့အချိန်မှလည်းပဲဖရာတပည့်တော်ရဲ့အပေါ်မှာဝန်သားကြီးနိုးပြီးတော့ပရစေတနာတွေနဲ့ပြည့်နေပါတယ်ဖရာ ဖះတပြီတော်ယခုကဲ့သို့လှူဒန်းရတဲ့ပုပ္ပစေရနာမုံစစေနာပရစေနာဆိုတဲ့စေရနာသုံးဏနဲ့ဖះတပြီတော်လှူဒန်းရတဲ့ကောင်းမှုတွေကိုမောင်တော်ဖြစ်တဲ့ဝိတ္တောနမင်းကြီးကိုတပြီတော်အမြပေးပါတယ်ဖះဆိုပြီးတော့အမြတမ်းပေးလိုက်တယ်နတ်တေဆိုတာအင်မတန်နှစ်သက်တာနော်အဲ့ဒီအချိန်မှာမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကဇေတဝန်ကျောင်းကနေယဟန်တော်တွေကိုထပ်ပြီးတော့ပြောတယ်ဟောပထမနေတော့က လွန်ခဲ့တဲ့ဒါအနည်းဆုံး45ရက်ကျော်လောက်ကမြတ်စွာဘုရားမကြွပြစ်ခဲ့တဲ့အချိန်အခုကျတော့နန္ဒမတာတက္ကမကြီးကရှင်သာရိပုတ္တရာရှင်မောကလန်တို့ဆွန်ကားပြီးတော့ကောင်းမှုပြုနေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဇေတဝန်ကျောင်းကနေပြီးတော့တန်ဃာတော်ရှင်မြတ်တွေခေါ်ပြီးတော့ချက်သားတော်တဲ့အင်္ဂါ6တန်းနဲ့ပြည့်စုံတဲ့အလူကြီးကိုငါရဲ့ချက်သမီးဒီနေ့ပြုနေပြီ နန္ဒမာတာလို့ခေါ်တဲ့ငါရဲ့ချစ်သမီးကအင်္ဂါ6တန်နဲ့ပြည့်စုံတဲ့အလှကြီးကိုဒီနေ့လှူနေပြီဘာတွေများလှူနေလို့တော့မြတ်စွာဘုရားဆိုတော့အလှကံပုဂ္ဂိုလ်ဘက်က အင်္ဂါ3တန်အလှပေးတဲ့ပုဂ္ဂိုလ်ဘက်ကအင်္ဂါ3တန်ဆိုတဲ့အင်္ဂါ6တန်နဲ့ပြည့်စုံတဲ့အလှအဲ့ဒီအလှကဟောဒီနန္ဒမာတာဆိုတဲ့ငါရဲ့သမီးတော်ကြီးသည် ရှင်သာရိပုတ္တရာရှင်မောကလနဲ့ယဟန်တော်900တွေကိုမလှူခင်တုန်းကလည်းလှူမယ်လှူမယ်လှူမယ်ဆိုပြီးတော့ဆွန့်ချက်နေခဲ့တဲ့စေတနာကအင်မတန်ထက်သန်တယ်လှူနေတဲ့ကာလမှာလည်းမုံစစေတနာတွေထက်သန်တယ်လှူပြီးတဲ့အခါမှာလည်းဝမ်းမြောက်ပြီးတော့ကြည်နုံနေတဲ့ပရစေတနာတွေကလည်းထက်သန်နေတယ်ပုပ္ပစေတနာတွေမုံစစေတနာတွေပရစေတနာတွေဆိုတဲ့စေတနာသုံးဌာန်နဲ့လည်းငါရဲ့จิตသမီးဘက်ကပြည့်စုံတယ် ဟောယဟန်တော်တွေဘက်ကလည်းကြည်လိုက်ဩနဲ့အဲ့ဒီမှာအရှင်သာရိပုတ္တရာအရှင်မောကလန်တို့ဒီလောဘကင်းအောင်လှုပ်ထားတယ်ဒေါသကင်းအောင်လှုပ်ထားတယ်မောဟကင်းအောင်လှုပ်ထားတယ်အဲ့ဒီယဟနာမထေကြီးတွေကကြတော့လောဘကင်းအောင်လှုပ်ထားကြတဲ့ပုံကလေးဒေါသကင်းအောင်လှုပ်ထားတဲ့ပုံကလေးမောဟကင်းအောင်လှုပ်ထားတဲ့ပုံကလေးအဲ့ဒီနောက်မှာပါသွားကြတဲ့လောဘဒေါသမောဟမကင်းသေးတဲ့ယဟန်တော်တွေကြတော့ လောဘကင်းဖို့ရာအတွက်ဒေါသကင်းဖို့ရာအတွက်မောဟကင်းဖို့ရာအတွက်ကျင့်နေကြတဲ့တိခါပုဂ္ဂိုလ်တွေအလူကံပုဂ္ဂိုလ်ဘက်ကအင်္ဂါ၃နာကိုငါလှမ်းကြည့်လိုက်တဲ့အခါကျတော့လေယဟန်တော်တွေဟာအကုန်လုံးကနော် လောဘကင်းတဲ့ပုဂ္ဂိုလ်လည်းပါတယ်ဒေါသကင်းတဲ့ပုဂ္ဂိုလ်လည်းပါတယ်မောဟကင်းပြီးသားပုဂ္ဂိုလ်လည်းပါတယ်မကင်းသေးတဲ့အလှကံပုဂ္ဂိုလ်တွေကလည်းအဲ့ဒီလောဘကင်းအောင်ဒေါသကင်းအောင်မောဟကင်းအောင်ကျင့်နေကြတဲ့ပုဂ္ဂိုလ်တွေအဲ့ဒါကြောင့်မို့လောဘကင်းအောင်ကျင့်တဲ့ဒေါသကင်းအောင်ကျင့်တဲ့မောဟကင်းအောင်ကျင့်တဲ့လောဘဒေါသမောဟကင်းပြီးတဲ့ပုဂ္ဂိုလ်တွေလှူဒန်းရတာဖြစ်သည့်အတွက်အလှကံပုဂ္ဂိုလ်ကလည်းအင်မတန်မှစင်ကြယ်တယ်တဲ့ဒီနေ့ဒါကြောင့်မို့ အင်္ဂါ6တန်နဲ့ပြည့်စုံတဲ့အလူကြီးကိုငါရဲ့ချစ်သမီးကဝယ်လုကန္တကီဆိုတဲ့မြို့ကြီးမှာဒီနေ့ပြုနေပြီချစ်သားတော်လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဇေတဝန်ကျောင်းကနေပြီးတော့တခါတည်းယဟန်တော်တွေကိုပြန်ပြီးတော့တရားဟောနန္ဒမာတာတက္ကမကြီးကိုလည်းအရှင်သာရိပုတ္တရာမထေရမြတ်ကြီးကဝမ်းမြောက်ွယ်စကားတွေပြောပြီးတော့တက္ကမကြီးတန်ဃာတော်အရှင်မြတ်တွေကြွခွင့်ပြုပါတော့တက္ကမကြီးရဲ့ဂုံတရင်တွေကြားတာတက္ကမကြီးရဲ့ ကောင်းတဲ့တင်ကြားတာအင်ပနာမဝါမြောက်ပါတယ်ဆိုပြီးတော့တက္ကမကြီးရဲ့ကောင်းတဲ့တင်ဂုံတဲ့တင်ချေမွမ်းပြီးတော့ရှင်သာရိပုတ္တရာမထေရမြတ်ကြီးကလည်းကြောင်းကိုပြန်ပြီးတော့ကြွားသွားတယ်တဲ့ဒါကြောင့်မို့ယနေ့နာထမာတာတုတ်တန်ကိုနာယူပြီးတော့ဥဇဏတော်တက္ကရာကမှာပေါင်းသူတော်ကောင်းတို့တွေဒီလည်းပဲအော်မြတ်စွာဘုရားရဲ့တပြည့်တာဝကတွေဒါယကဒါယကမတွေဆိုတာတရဏဂုဏငါးပါးသီလတွေကိုမြဲကြတဲ့တမာတိတရားတွေကိုထောင်ထူထောင်ကြတဲ့ ဝိပဿနာတရားတွေကိုကြင်ကြံကြုတ်ကိုပွားများထုတ်ပြီးတော့နေကြလို့ဒါလျင်အခုလောအစင်တန်းရှိတဲ့ဘဝတွေမှာအထက်တန်းကြတဲ့ဘဝတွေမှာဉာဏ်ပံလှတဲ့ဘဝတွေမှာနေနိုင်ကြရတာငါတို့လည်းယနေ့မှအစပြု၍နန္ဒမာတာကို အတုယူပြီးတော့အတုယူဝေနန္ဒမာတာဆိုတဲ့အတိုက်နန္ဒမာတာကိုအတုယူပြီးတကာလကိုကျင်တရားတို့ကိုသစ္စာတရားတို့ကို ထိုးထွင်းသိမြင်ပေါင်းမြောက်အောင် ကျင့်ကြံကြိုးကိုပွားများအားထုတ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျား